2021ခုနှစ်တလပိုင်း16ရက်နေ့ယနေ့ Quantum Buddhist USA မှာကြီးမှုပြီးတော့ကျင်းပတဲ့ဝိပဿနာဓမ္မပွဲသဘင်မှာယနေ့တရားဓမ္မအပေါင်းသူတော်ကောင်းတွေဦးဇင်းတို့ပြီးခဲ့တဲ့အပတ်ကမြတ်စွာဘုရားဟောကြားတော်မူခဲ့တဲ့ဓကမထန်တွေကိုစာပြီးတော့ဦးဇင်းအထုတ်စေခြင်းလို့ ဓကမထံအကြောင်းတွေဟောပေးခဲ့တယ်ဒီနေ့အဲ့ဒီဓကမထံရဲ့ထပ်ပြီးတော့ဘလို့ပွားများအားထုတ်ရမယ်ဆိုတာမြတ်စွာဘုရားတိုက်ရိုက်ဟောကြားတော်မူတဲ့ဒေသနာတော်နဲ့မိမိရဲ့ခန္ဓာကိုယ်နဲ့ညှိပြီးတော့အော်ဖះကဒီလိုဟောထားတာငါတို့ကဒီလိုအားထုတ်ရမှာပါလားလို့အဲ့ဒါမျိုးသိအောင်လို့ ဦးဇင်းတို့ဒီနေ့သုတ်တန်ဒေသနာဟောကြားပေးပါမယ်ဓာတုဝိဘင်္ဂသုံးဓာတ်သဘောတွေရဲ့သဘာဝတရားတွေလူလူလို့ခေါ်နေတယ်ပုဂ္ဂိုလ်လို့ခေါ်နေတယ်တတ္တဝါလို့ခေါ်နေတယ်လူဆိုတာပုဂ္ဂိုလ်ဆိုတာတတ္တဝါဆိုတာ မြတ်စွာဘုရားကဒီဓာတ်တွေရဲ့အစုအဝေးကြီးကိုခေါ်တာအဲ့ဓာတွေကိုမြတ်စွာဘုရားဦးဇင်းတို့ရာဇဂျိုမြို့ရဲ့အပြင်ဘက်ဘဂဝါဆိုတဲ့အိုးထိန်တဲ့အိုးဖုတ်တဲ့အိုးလုတ်တဲ့ဒကာကြီးရဲ့တဲပေါ့မြို့တွင်းမှာရှက်ခက်ကမြို့တကားတွေပိတ်လေရှိတယ် ယူတကားပိတ်ပြီဆိုရင်ယသိတွေယဟန်တွေသူတော်စင်းတွေအဲ့ဒီအိုးဖုတ်တဲ့တကားကြီးရဲ့တဲမှာနေကင်းအိုးတွေဖုတ်ကြညာကြတော့နားကြပြန်ညပြီဆိုတော့ဇူမှမရှိဘူးအဲ့ဒီတဲမှာယတဲ့တွေယဟန်တွေသူတော်စင်တွေက သွားပြီးတော့ခွင့်တောင်းပြီးတော့တဲခိုကြနေကြတယ်အဲ့ဒီမှာဦးဇင်းတို့ အမျိုးကောင်းသားရှင်ဘရင်တက္ကသီလာတက္ကသိုလ်ပြည်ကရှင်ဘရင်ဖြစ်တဲ့ပုဂ္ဂုတာတိမင်းအဲ့ဒီပုဂ္ဂုတာတိမင်းဆိုတဲ့တက္ကသိုလ်ပြည်ကရှင်ဘရင်ကလည်းသူကဥစဉ်တို့ရာဇဂျိုကဗိမ္ဘိတာရဆိုတဲ့ရှင်ဘရင်ကြီးနဲ့ကမတွေ့ဘူးပေမဲ့မိတ်ဆွေတွေဖြစ်တယ် ရာဇဂျိုနဲ့တက်ကတီလာ ဆိုတာယူဇနာပေါင်း120တယူဇနာ12မိုင်ခွဲလို့လည်းပြောတယ်10မိုင်လောက်လည်းပြောတယ်အဲ့ဒါကတော့အယူဆမတူဘူးတက်ကတီလာဆိုတာအခုလက်ရှိ ပါကစ္စတန်နိုင်ငံထဲမှာရှိတယ်လို့ပြောတယ်တက်ကတီလာပါကစ္စတန်နိုင်ငံထဲမှာအခုဦးဇင်းတို့ မာသတိပဋ္ဌာနတုတ်ဟောတဲ့နေရာကြတော့အခုနယုဒေလီမြို့အဲ့ဒီမြို့မှာမာသတိပဋ္ဌာနတုတ်တန်ဒေသနာကြောအဲ့လိုဟောခဲ့တာရှက်ခက်က တက္ကသိုလ်ပညာသင်သွားကြတယ်တက္ကသီလာ တက္ကသီလာဆိုတာအခုလက်ရှိ ပါကစ္စတန်နိုင်ငံထဲမှာအဲ့ဒီတက္ကသီလာက ရှင်ဘရင်ပုဂ္ဂိုလ်တာတိမင်းဆိုတာကအရွယ်လဲငငယ်ရွယ်ရွယ် ဗိမိသာရမင်းကြီးနဲ့အပြန်အလှန်မိတ်ဆွေဖြစ်ပြီးတော့လက်ဆောင်တွေပေးကြတယ်တယောက်နဲ့တယောက်အဲ့လိုလက်ဆောင်တွေပေးရင်ကမ်းရင်နဲ့တနေ့ကျတော့ဗိမိသာရမင်းကြီးကငါတငယ်ချင်းကိုတော့အကောင်းဆုံးငါလက်ဆောင်တွေပေးတော့မယ်ဆိုပြီးတော့ရွှေပြားနဲ့ရေးပြီးတော့ ငါတို့နိုင်ငံငါတို့ဒေသငါတို့စီမှာတော့ဗုဒ္ဓဖျားရှင်ဆိုတာ ပွင့်ထွန်းပြီပေါ်ပေါက်နေပြီဗုဒ္ဓဖျားရှင်ဆိုတာအရဟံသဘဂဝါအဆုံးကိုပါသောဂုံတော်တို့နဲ့ပြည့်စုံတော်မူတယ်မလေးတံဖိုလေးတံနိဗ္ဗာန်ပတိယဆယ်ရန်သောတရားတော်မြတ်တွေကိုလည်းကိုယ်တိုင်ထွတ်ထွင်းပြီးတော့သူသိတော်မူတယ်အဲ့ဒီဗုဒ္ဓဖျားရှင်ဟာ တပည့်တန်ခါအပေါင်းနဲ့ငါတို့စီမှာတော့ပွင့်လင်းပြီးတော့တရားဓမ္မတွေထွန်းပနေပြီဗုဒ္ဓဟောကြားတော်မူခဲ့တဲ့တရားဒေသနာတော်တွေကတော့အာနာပါနဝင်လေထွက်လေကမ္မထမ်းစွာဟာဒီလိုပဲဆိုပြီးတော့အဲ့ဒီလိုကမ္မထမ်းတရားတွေအဲ့ဓာတွေကို ရေးပေးလိုက်တာသူတရားသွားတဲ့ကုံတဲ့တွေကိုဟောဒီပရဝိုက်လက်ဆောင်ကို ငါရဲ့တငယ်ချင်းမိတ်ဆွေပုဂ္ဂိုလ်တ ाति မင်းထံတဲတဲခြားခြားပေးခဲ့ပါမှာပြီးတော့ပေးလိုက်ဟိုရောက်တော့သူ့ရဲ့ဂုံသေးတွေကသွားဆက်သထူးမြတ်သောလက်ဆောင်ဖြစ်ပါတယ်အရှင်မင်းမြတ်အပေါ်မှာစာရေးထတာကလည်းတယောက်တည်းစိတ်စိတ်ငြိမ်ငြိမ်နေရမှာနေပြီးတော့ ဖတ်ပါတဲ့ဒီဟာကိုဖတ်ပြီးလို့ကိုယ်တိုင်ကျင့်ပြီးရင် စွမ်းနိုင်ရင်လဲယဟန်ပြုပါတိုက်တွန်းလိုက်သေးတယ်တဲ့မိမိတာရမင်းကအဲ့လိုတိုက်တွန်းပြီးတော့စာပို့လိုက်တော့ပုဂ္ဂုတာတိမင်းကအဲ့ဒီစာရထူးဆန်းလာကြီးလားငါတငယ်ချင်းကဒီလက်ဆောင်ကဘာမှဒီလောက်ထူးခြားတာမို့ ဟိုးစိတ်ငြိမ်နဲ့တိုက်ရဲ့နန်းတော်ရဲ့ပြတ်တာအထက်ထက်မှာတက်သေးသေးချာချာအဲ့ဒီကြမှာအေးအေးချမ်းချမ်းတယောက်တည်းမှာလှုပ်လို့ပြောတယ်မသိဘူးဆိုပြီးပေပရပိုက်ထုတ်ကိုယူပြီးတော့မှအဲ့ဒီမှာအထက်ကိုတက်သွားပြီးတော့အေးအေးချမ်းချမ်းဖတ်လိုက်တော့မြတ်စွာဘုရားအရဟံစဘဂဝါဆုံးကိုးပါသောဂုဏ်တော်နဲ့ပြည့်တော်မူတဲ့မြတ်စွာဘုရားရဲ့ဂုဏ်တော်တွေတရားတော်တွေတန်ဃာတော်တွေ အာနာပါနကျင့်စဉ်နဲ့တရားကျင့်စဉ်တွေကိုတခါတည်းရဲပြီးပေးလိုက်တော့ဝမ်းသာလိုက်တာဖယားဖယားဖယားဆိုတာလောကမှာပွင့်ဖို့အင်မတန် ခဲရင်ပါလားအင်မတန်ခဲရင်တဲ့လောကကြီးထဲမှာဗုဒ္ဓဆိုတာပွင့်လာပြီဒီဖယားရဲ့တရားနာရဖို့ဆိုတာငါတို့မလွယ်ဘူးတွေ့ကြည့်နော်ဖယားဆိုတဲ့ အတန်တောင်မကြားဘူးသေးတဲ့ပုဂ္ဂိုလ်ရဲ့ဌာမှာဖရာရဲ့အတန်ကိုကြားရပြီဆိုတော့ဝမ်းသာကြည်နူးတာရသော်ဖရာဘလို့တရားတွေမြန်ပေးတာတော့ဘလို့အကျင့်မြတ်တွေမြန်ပေးတာတော့သိကျင်တာနော်ဒါဥစဉ်တို့ဒကာဓမ္မတွေကြောင့်နေတိုင်းတရားနားနေရတာ哦ဟုတ်တယ်မို့လားတရားနားနေရတဲ့အခါကျတော့ ဒီတရားရဲ့တန်ဖိုးသိသလားဆိုဘယ်သိမှလဲဟုတ်တယ်မဟုတ်လားကိုကလွယ်လွယ်ရနေတာလေအခုခေကြီးဆိုရင်ဩတရားတွေကလည်းကြိုက်သလောက်နားထောင်ဟုတ်တယ်မဟုတ်လားကြိုက်သလောက်နားထောင်နားထောင်နိုင်ရဩတရားဓမ္မကို မသိတဲ့ပုံကိုယ်တွေကြတော့ဒီနေ့မနေ့တို့ဒီဘွဲမတိုင်ခင် ဆွမ်းမစားခင်ကဦးဇင်းတို့ဒီမဲဘုံမြို့မှာအခု ဒီကဦးဇင်းတို့မြန်မာတက္ကမတယောက်နဲ့နိုင်ငံသားသားတယောက်နဲ့တို့အိမ်အောင်ကြဒီနေ့မင်္ဂလာတရားဒီနေ့မနဲ့ဦးဇင်းတို့အများကြီးပဲဒီမှာဒီကဩဇီတွေအဲ့ဒါအကုန်လုံးဒီနေ့မနဲ့တရားနာကြတရားနာကြတော့အမြင်ကြီးလဲဟောလို့မရတို့နဲ့ကြိုက်နေတာတရားလေးစကား၃ခုကို အခြေခံပြီးတော့ နကုလပိတာတကကြီးကရသော်ဖះကိုဒီဘဝမှာလည်းပဲလင်းနေမရနဲ့ချစ်ချစ်ခင်ခင်နေခြင်းနဲ့နောက်ဘဝတန်တရာတွေလည်းပဲတပြည့်တို့အတူတကွချစ်ချစ်ခင်ခင်နေခြင်းပါတယ်ဖះဆိုတဲ့ဇကားလေးကိုအကြောင်းခံပြီးတော့ရသော်ဖះကတူညီမှု၃မျိုးလူဒံပေကံကြီးတူရမယ်ကိုကျင့်သီလတူရမယ် ပညာတရားတူရမယ်ဆိုတာတူခြင်း၃မျိုးကို ကိုခြင်းသီလဒါနတွေဟိုဘက်ဒီဘက်ပေးတာကမ်းနာတွေလူမှုရေးနယ်ပယ်ဒီမှာလှုပ်တဲ့အခါမှာတူမျှဖို့အခြေခံပြီးတော့ဒါလေး၃ခုနဲ့နောက်ဆုံးဒီမှာဝိပဿနာနဲ့ဏီကုံအုပ်ပြီးတော့လောဘတွေငြိမ့်အောင်ဒေါသတွေငြိမ့်အောင်မောဟငြိမ့်အောင်ဘယ်လိုလုပ်မှာတော့အေးချမ်းခြင်းနဲ့ဘဝမှာငြိမ့်အေးခြင်းနဲ့လည်းပြောတယ်အဲ့ဒီလောဘ အာကြီးနေသေးသမျှဒေါသအာကြီးနေသေးသမျှဘယ်တော့မှ မငြိမ်းချမ်းဘူးဆိုတာဒီနေ့မှနဲ့အင်္ဂလိပ်လိုဟောပေးလိုက်တော့အဲ့ဒီမင်္ဂလာဆောင်တဲ့အမျိုးသားရဲ့အမေကပြီးလဲပြီးရောဒီနေ့တရားသိကောင်းတယ်တဲ့လောကလူတွေထဲမှာတကယ်ကို ရှင်းတဲ့တရားကိုဒီနေ့ထုတ်ပြီးတော့ပြောပေးသွားတာ ပြန်သုံးသပ်တော့ဦးဇင်းတို့ဗုဒ္ဓဘာသာကြီးဆိုနေတိုင်းနာနဲ့ဒါမထူးဆန်းမှုလေဟုတ်တယ်မို့လားဒါပေမဲ့သူတို့အနေနဲ့ကြတော့ဒီသရသီလအားဖြင့်တူညီမှုတွေတရားဘာဝနာဘလို့ဘလို့စိတ်တွေထားမှုတွေဆိုတာကြားမှမကြားဘူးတော့လူရယ်လို့ဖြစ်လာပေမဲ့ဒါတွေသူတို့မသိဘူးဒီလောဘကိုဘလို့ငြိမ့်အောင်လုပ်ရမယ်ဆိုတာ မြတ်စွာဘုရားမပွင့်သိကိုမသိဘူးမသိလို့သူတို့လည်းဒီရွယ်ထိရောက်ဒါတွေမသိဘူးအခုကျမှတယောက်နဲ့တယောက်ငြိမ်းချမ်းခြင်းချမ်းသာခြင်းဒီလောဘကိုငြိမ်းအောင်လုပ်ရမယ်ဒီဒေါသကိုငြိမ်းအောင်လုပ်ရမယ်ဒီမောဟကိုငြိမ်းအောင်လုပ်ရမယ်ဒါပဲဥစဉ်တော့တန်တာမှာမငြိမ်းချမ်းတာကဒါဒီကြောင့်ဒါကိုငြိမ်းချမ်းခြင်းဒါလုပ်ရမယ်လင်းနမရနှစ်ယောက်ဩသူ့မိဘတော့ထောက်ပံ့တယ်ငါမိဘတော့မထောက်ပံ့တယောက်နဲ့တယောက်လို့ဘယ်တဲ့မှာလဲဟောပေကံစွန်ကြခြင်းဆိုရင်လည်းပဲတူမျှမယ် ဟာတယောက်ကအများအားလိမ့်နေရင်တယောက်ကဘယ်လိုလုပ်စိတ်ချမ်းသာမလဲအဲ့တော့သူတို့နှစ်ယောက်တည်းမဟုတ်ပါဘူးတဲ့ဒါသူတို့အတွက်ပါကိုဟောပေးတာပါတဲ့သူကပြောတယ်သူတို့အားလုံးအတွက်ကိုဆရာတော်ဟောတာပါတဲ့သူတို့နှစ်ယောက်ကိုရည်ညွှန်းတာမို့အားလုံးလူတိုင်းလူတိုင်းဟာဒီလိုတူတူမျှမျှနေမှသာလင်တကယ်စိတ်ချမ်းသာမယ်ဒီလိုတရားတွေဟာတကယ်ကိုယ်တန်တာမှာမကောင်းတဲ့အကုသိုလ်တွေကမရှိသင့်ဘူးဆိုတာကိုသူပြန်ပြီးပြောတော့ဦးဇင်းကဩဒါကိုယ်တာမန်အဖြစ်ဆိုရင် မြန်မာတွေအမြဲတမ်းတရားနာနေကြယူနေကြသူတို့ကြတော့မသိရှာဘူးအခုလည်းပုဂ္ဂုတာတိမင်းအဲ့တိုင်းပေါ့ဟိုကဗိမိတာရမင်းကြီးတို့ကတော့ဖရာသန်နေတရားသန်နေနဲ့တခါတည်းနေရောညရောနားထောင်နေရပေမဲ့သူ့ရဲ့နေရာဒေသမှာဖရာဆိုတဲ့အတန်လေးတောင်မကြားရဘူးအခုဖရာရဲ့အတန်ကြားရပြီဖရာဟောတော်မူတဲ့တရားကို အခုနာယူခွင့်ရပြီကျင့်သုံးခွင့်ရပြီ ဝင်လေထွက်လေဆိုတာဒီလိုမှတ်တယ်ဒီလိုလောက်တယ်ဒီလိုကြည့်ရင်ဒီလိုရတယ်ဆိုတာကိုတခါတည်းဇန်စင့်နေထိရောက်အောင်တခါတည်းဟိုကရေးပေးလိုက်တာရေးပေးလိုက်တဲ့ပုံကလည်းကြည်အောင်လေဗိမိတာရမင်းကလည်းမဟာသောတာပန်ကြီးသောတာပန်ပုဂ္ဂိုလ်ကြီးတယောက်ကရေးပေးလိုက်တဲ့ကျမ်းစာနော်အဲ့ဒီရေးပေးလိုက်တဲ့ကျမ်းစာထောက်သောအားဖြင့် ဒါဥစဉ်တို့ဖရလက်ထက်ကလည်းသူတို့စာအရေးသားတွေသူတို့ရှိတယ်နော်ဒါဒါတွေထောက်တော့အဖြစ်အဲဒီဓမ္မတွေလက်ဆောင်ပေးတဲ့အခါမှာရေးပေးတယ်ဆိုတာဥစဉ်တို့တန်ဃာယတနာတင်တော့တာစတုထတန်ဃာယတနာတိတိလင်္ကာမှာအဲ့တော့နှစ်ပေါင်း400ကျော်လောက်မှမြတ်စွာဘုရားပြိဋိနိဗ္ဗာန်ပြုနှစ်ပေါင်း400ကျော်လောက်မှဥစဉ်တို့ပိဋကတ်တော်ကိုပေထက်အခရာအဲ့ကျမှစတင်တာပိဋကတ်တော်ကပေထက်အခရာကစတုထတန်ဃာယနာကျမှစပြီးတော့တင်တာအဲ့တော့အဲ့မှာကလေး လက်ဆောင်ပေးတဲ့အဲ့ဒီဟာကိုအာနာပါန ကမ္မထံကို ထိုင်ပြီးတော့ကျင့်တာနန်းတော်ရဲ့အထက်ထပ်မှာတက်ပြီးတော့တခါတည်းထိုင်ပြီးတော့ဒီကမ္မထံကိုကျင့်တာစတုထဇံတိတန်းရသွားတယ်ပါရမီကလည်းအင်မတန်အားကောင်းတဲ့ပုဂ္ဂိုလ်အတိတ်ဘဝတုန်းက ဦးဇင်းတို့ယဟန်တော်ခုနှစ်ပါးကတ္တဗဖရာသာသနာနောက်ပိုင်းမှာယဟန်တော်တွေတရားတွေမကျင့်ကြတော့ဘူးတခါတည်းဂုံတွေလက်လာပါတွေနောက်လိုက်ပြီးတော့ယဟန်တွေနေကြအဲ့ဒီယဟန်တော်ခုနှစ်ပါးတိုင်မင်းတပည့်တော်တို့သာသနာတော်နဲ့လည်းတွေ့ပါရဲ့တန်းနဲ့ပေါ့ပေါ့ရော့ရော့လေးနေဒီတိုင်းသေလို့ကတော့တပည့်တော်တို့တန်ဖိုးမရှိဘူးဖရာ တပည့်တော်တန်ဖိုးရှိတဲ့ဘဝရောက်အောင်တော့တပည့်တော်ကြိုးစားကြလို့ဆိုပြီးတော့တခါတည်းအဲ့ဒီမှာတောထွက်သွားပြီးတောင်ကြီးတထောင်ထိတ်တက်တောင်ပေါ်လဲရောက်ရော အစာလည်းမရှိဘူးရေလည်းမရှိဘူးအဲ့ဒီတောင်ထိတ်ပေါ်မှာမသေးမချင်းတရားကိုအထောက်ကြစို့ကဲဇွဲလျှော့ခြင်းတဲ့ပုဂ္ဂိုလ်ပြန်ဆင်းလျှော့ခြင်းတဲ့ပုဂ္ဂိုလ်ကြိုးစားဆိုပြီးတော့အဲ့ဒီမှာတခါတည်းအဲ့ဒီတောင်ကြီးပေါ်မှာလှေကဖြုတ်ချပြီးတော့ကြိုးစားလိုက်တာ တပါးကယဟန္တာဖြစ်တယ်ဆုံးခံကျွေးမယ်ဆိုတော့ကြံတဲ့ဘုန်းကြီးတွေကလက်မခံဘူးနောက်တစ်ပါးကအနာဂံတည်တယ်အဲ့ဒီနှစ်ပါးပဲတရားရပြီးကြံတဲ့ငါးပါးအသက်အသေးခံပြီးအထုတ်တာအဲ့ဒီတောင်ကြီးပေါ်မှာသေသွားတာအဲ့ဒီထဲမှာအခုပုဂ္ဂုတတိမင်းကြီးကတပါးအပါဝင်ဖြစ်ခဲ့အတိတ်တုန်းကလည်းကြိုးကြိုးစားစားနဲ့အထုတ်ခဲ့တဲ့ဇွဲလုံးလဝီရိယကြောင့် အခုနန်းတော်ရဲ့အထက်ထမှာထိုင်ပြီးတော့ဒီအာနာပါနကမ္မထံကိုပွားများအထုတ်လိုက်တာ စတုထဇန်ထိရသွားတယ်စတုထဇန်ရပြီးတော့ကြည်သာရှင်မြင့်စည်းသိမ်ဘာချမ်းသာလေးလို့လဲလောကီစည်းသိမ်လူစည်းစိမ်ထက်နတ်စည်းသိမ်တွေတာတယ်နတ်စည်းသိမ်ထက်မြမစည်းသိမ်တာတယ် အဲ့ဒီစည်းစိမ်တွေထက်ဇန်ချမ်းသာဇန်ချမ်းသာထက်မက်ချမ်းသာမက်ချမ်းသာထက်ဖိုချမ်းသာဖိုချမ်းသာထက်နိဗ္ဗာန်ချမ်းသာချမ်းသာဆိုတာအစင်စင်အမျိုးမျိုးချမ်းသာဆိုတာကြွာသွားတာလောကီအာယုံကာမဂုဏ်တွေထဲမှာပူမှုတွေလောင်မှုတွေနဲ့စိုးရိမ်မှုတွေနဲ့ဘယ်သူအမြငါအမြလာပြီးနန်းလူမလဲဆိုပြီးတော့နော်ညတော်မှာခေါင်းမှာ အေးအေးမအိပ်ရတဲ့ဘဝလေအဲ့လိုဘဝမျိုးနဲ့အခုရလိုက်တဲ့ချမ်းသာတဲ့စတုထဇံချမ်းသာကြီးအမတန်မှချမ်းသာတဲ့အဲ့ဒီချမ်းသာမျိုးကြီးရတော့ဒီရှင်ပြည့်စည်းတိမ်ဘာလိုချင်တော့မှလဲတပည့်တယောက်ကိုရတဲ့သူတော်စင်တွေဝတ်တဲ့အဝတ်အစားမျိုးသွားဝယ်ခိုင်းပြီးတော့တိုင်းပြည်ကနေမတိမတာထွက်ချသွားတော့တာအဲ့ဒါယူဇနာ ဦးဇင်းတို့120ဒါဦးဇင်းတို့မြတ်စွာဘုရားကပိလဝတ်ကိုကြွားတုံးကတနေ့တယူဇနာနှုံးလို့ပြောတယ်ယူဇနာ60နှစ်လားတိတိကြွားရတယ်ယူဇနာ60အခုဒီပုဂ္ဂုတာတိမင်းဆိုရင် तू လဲတနေ့တယူဇနာလောက်ပဲသွားနိုင်မှာပေါ့ပြန်မြ12မိုင်13မိုင်ဝန်းကျင်ခြေချင်းလျှောက်ရတာနော် မြတ်စွာဘုရားရှိတော်မူတဲ့တာဝတ္ထိကို तू မသိဘူးတာဝတ္ထိကိုကြော်ပြီးမှ ရာဇကြိုသွားတာတာဝတ္ထိနဲ့ရာဇကြိုကကားနဲ့မောင်းရင်တနေ့ကုန်လောက်မောင်းရသေးတယ်ခကြီးကားနဲ့သွားရင်ယူဇနာဒီဘက်မှာ60လောက်ရှိအောင်တာဝတ္ထိကနေပြီးတော့ရာဇကြိုဘက်ဆိုရင်ပြမျှ60လောက်ကျန်အောင်အဲ့ဒီခရီးကိုခရီးပန်းနှင်းပြီးတော့ ဆက်ပြီးတော့သွားတယ်သူတငယ်ချင်းရှိတဲ့ဗိမိတ်တာရ မင်းကြီးရှိတဲ့ရာဇဂျိုဘက်ကိုသွားတာရသော်ဘုရားကလည်းသိတယ်ဒီနေ့ငါရဲ့သားတော်ကြီးငါသွားတရားပေးမှရတော့မယ်ဘာလို့လဲသူသက်တမ်းကမရှိတော့တရားပေးပြီးတာနဲ့သူ့ဘဝဏီကုံချုပ်တော့အဲ့ဒါကိုသိတော့တခါတည်းမြတ်စွာဘုရားကလည်း အဲ့ဒီရာဇဂျိုဘက်ကိုကြွသွားတာပုဂ္ဂိုလ်သာတိမင်းကလည်းအဲ့ဒီစောစောအိုထိန်တယ်ကြီးရဲ့တဲမီတင်ကုတ်တဲလေးထဲမှာဒီထဲမှာခွင့်ပြုပါတညဓာလေးနေခြင်းလုံးလို့နေခွင့်ပေးပါ နေပေရစေဟောလဲဘဂဝါဆိုအိုထိန်တယ်ကြီးကလည်းဒါသူတော်စင်တွေနားခိုတဲ့နေရာပါတရင်သုံးပါ ဝင်ပြီးတော့အိုးဖုတ်တဲ့တဲလေဘာရှိမှလဲဟုတ်တယ်မဟုတ်လားအဲ့ဒီနေရာလေးမှာပဲသူတရားလေးနဲ့သူပဲနေနေရှာတယ်ရသော်ဖះလည်းကြွလာကြွလာတော့ဘဂဝအဲအိုထိန်တယ်ကြီးဘဂဝရေငါဒီတက်မှာတညလောက်ခွင့်ပြုပါအောင်ဟောအိုထိန်တယ်ကြီးကလည်းလဲတယ်သူက အရှင်ဘုရားတဲ့အဲ့ဒီထဲမှာယဟန်တစ်ပါးရှိတယ်တဲ့သူနဲ့တင့်တော်ရင်နေကြပါရပါတယ်တဲ့ငါတို့ယဟန်နေချင်းချင်းပဲရသော်ဘုရားဝင်သွားငါ့ကိုဒီထဲမှာနေခွင့်ပြုပါအောင်ရသော်ဘုရားဘုရားဆိုတဲ့မန်နဲ့မလောက်ဘူးနေခွင့်ပြုပါအောင်ငါရှင်တဲ့အကျယ်ကြီးပါတဲ့ကြိုက်တယ်လို့နေပါနော်ဒီနေရာလေးမှာလဲဦးဇင်းတို့ဒါသုံးသက်ချက်လေးတွေပေါ့နော် အရင်တော့ငယ်တုန်းကဆိုရင်ဟာမြတ်စွာဘုရားအရတ်တော်78တောင်းတို့ငင်းကြတာရှိတယ်လေငင်းကြတယ်ခုံကြတယ်တကယ်တမ်းတော့မဟုတ်နိုင်ပါဘူးမဟုတ်ပါဘူးပဲပြောရမှာမဟုတ်နိုင်တာကိုမဟုတ်မဟုတ်ပါဘူးဘာလို့လဲဆိုတော့မြတ်စွာဘုရားလူသားတစ်ယောက်ကို ဟုတ်တယ်မို့လားလူသားတစ်ယောက်ဟာလူတွေထဲမှာပဲရှိပါတယ်တရက်ကြတော့အရှင်နန္ဒမြတ်စွာဘုရားဝတ်ယုံတဲ့သင်္ကန်းမျိုးကြီးဝတ်ယုံပြီးတော့လာတာယဟန်တော်တွေကမြတ်စွာဘုရားကြွလာပြီးထင်ပြီးတော့ နေရာတွေဖယ်ပေးကြတာနောက်တော့ညီတော်နန္ဒဖြစ်နေတာညီတော်နန္ဒကမြတ်စွာဘုရားတဲ့လက်လေးသစ်ပဲနှိမ့်တယ်လို့ပြောတယ်ညီတော်နန္ဒရဲ့အရာမောင်းကအဲ့တော့မြတ်စွာဘုရားရဲ့အရာမောင်းကတာမန်လူတွေထက်တော့မြင့်မှာပေါ့အရာမောင်းမြင့်မယ်ညီတော်နန္ဒကလည်းညီကိုတွေဆိုတော့အရာမောင်းအဲ့လိုနည်းနည်းမြင့်မယ်ဒီအခုအိုးထိန်တယ်ရဲ့တဲထဲမှာကြည်လေဖះ၁၈တောင်တာကြွလာရင်ဟိုကတန်းတီမှာပေါ့ဒီလောက်ကြီးထူးခြားနေလိုက်ဒါဖះပဲဆိုတန်း ပုဂ္ဂိုလ်တာတိမင်းကသိမှာအခုကျတော့မသိဘူးအဲ့ဒါတခါတဲ့ငါရှင်တဲ့နေရာကအကျယ်ကြီးပါတဲ့ငါရှင်သင့်တော်သလိုနေပါဟောမြတ်စွာဘုရားလည်းအဲ့နေရာလေးမှာဒါပဲသူ့သူထိုင်ပြီးတော့ညနေခင်းလောက်ကတည်းဝင်သွားကြပြီးတော့ပုဂ္ဂိုလ်တာတိမင်းကလည်းသရုဒ္ဓတန်ရထားတဲ့ပုဂ္ဂိုလ်လေသူတရားသူ အချိန်တိုင်းခံစားနိုင်နေတဲ့ပုဂ္ဂိုလ်ကြီး အဲ့တော့ तू ကလည်းဘာလုပ်လဲအေးချမ်းချမ်းလေး तू ကလည်း तू အသာလေးဇန်လေးဝင်သားတယ်သူဇံဝင်သားပြီးတော့သူကနဲ့သူတရားလေးမှတ်ပြီးတော့သူကသူ နေတဲ့ပုံကိုသူမြတ်စွာဘုရားလည်းသူဖရသမဘာချမ်းသာနဲ့နေညတကောင်လောက်ကြတော့မှမြတ်စွာဘုရားကြည့်ပြီးဩဒီမျိုးကောင်းတာတဲကြည်ညိုစရာကောင်းပါလားထိုင်နေတာလေးကလည်းငြိမ်လို့အေး ထီးတွေနန်းတွေစွန့်လွတ်လာခဲ့တာလေလောဘရမဲ့သူ့မှာဘာမှမရှိရှိသမျှအရာအလုံးကိုအကုန်လုံးစွန့်လွတ်ပြီးတော့နေတဲ့ပုဂ္ဂိုလ်သူဒီမှာဂိမ့်နေတာဓမ္မလေးပဲဂိမ့်နေတာတရားလေးပဲဂိမ့်နေတာချမ်းသာလေးပဲရှိနေတာလိုချင်မှုတွေမရှိဘူးဒေါသတွေမရှိဘူးတောကတွေမရှိဘူးအဲ့ဒီလောဘတွေဒေါသတွေမောဟတွေတောကတွေမာမာနတွေငြိမ့်ပြီးတော့ ဓမ္မလေးကိမ့်ပြီးနေတဲ့ပုဂ္ဂိုလ်ရဲ့မျက်နှာကြည်တာဖះရှင်ကတောင်ချီးကျူးရဩအမျိုးကောင်းသားရဲ့မျက်နှာလေးကြည်လင်ပြီးတော့ထိုင်နေတာလေးကအိမ်တယ်လေးကောင်းလိုက်တာဖះကကြည်ပြီးတော့ကဲသူ့ကိုငါစကားပြောတာကောင်းတယ်ရသော်ဖះဘိက္ခုဘိက္ခု ယဟန်ယဟန်လို့ပြောတာဘိက္ခုသူတို့အိန္ဒိယကဘိက္ခုလို့ခေါ်တယ်ဘိက္ခုဆိုပြီးတော့တောင်းစားတာလည်းဘိက္ခုပဲသူတို့ကတော့တတောင်းသားရောအကုန်လုံးစုခေါ်တာပဲဒါအကုန်လုံးဘိက္ခုဆိုပြီးတော့သူတို့ကတော့အဲ့ဒါဘိက္ခုဆိုတာနော်ဒါအခုလှည့်လည်ပြီးတော့ဒါလေယာကိုင်းညွန့်မလုပ်ဖဲနဲ့ခွက်တစ်လုံးတပိတ်တစ်လုံးဒါအိုးတစ်လုံးဒါကတော့အခုခေတ်သပိတ်ပေါ့ရှေ့ခေတ်ကစင်သာရိပုတ္တရာမေတော်ကြီးကဘာပြောလဲ ငါသားတဲ့နှက်ခမ်းမရှိတဲ့အိုးဖယ်ကြီးနဲ့လိုက်တောင်းနေတာတဲ့။ तू ကဗြမဏဆိုတော့တခါတဲ့သူသားကြည့်ကြည့်ပြီးစိတ်ဆင်းရတာကြည်သမ်းပါငါသားနှက်ခမ်းမရှိတဲ့အိုးဖယ်ကြီးဂိုင်းဂိုင်ပြီးအိမ်နဲ့တိန်စင်းတိန်နဲ့လိုက်လိုက်တောင်းစားနေတဲ့ဘွားတဲ့နော်။ဒါကြောင့်အဲ့ဒါမျိုးကိုဘိက္ခုလို့ခေါ်တာ။ဒါကတော့မြန်မာလိုကြောအခုတန္တရာဘေး လာမိရေးကို မျော်တွေ့သူရှူတောင်းအိုးသူတော်ကောင်းတို့ဘိက္ခုအဲ့လိုပြန်တာပေါ့နော်။ တန်တရာဘေးလာမဲ့အရေးတွေကို တွေးပြီးတော့အဲ့ဓာတွေကိုကြောက်ပြီးတော့တရားအထုတ်တဲ့ပုဂ္ဂိုလ်ကိုဘိက္ခုလို့အဲ့လိုပြန်တာပေါ့ဟိုဘက်မှာတော့အဲ့လိုပဲတောင်ရန်ကျင်းလုံနေတဲ့ဒါကျင့်နေကြတဲ့ပုဂ္ဂိုလ်တွေအကုန်လုံးကိုဘိက္ခုလို့ခေါ်တာပါအဲ့တော့မြတ်စွာဘုရားဘိက္ခုတဲ့မင်းဘု து ကိုရည်ညွှန်းပြီးတော့မြန်မင်းယဟန်ပြုခဲ့တာတော့မင်းရဲ့ဆရာကဘယ်သူလဲမြတ်စွာဘုရားမေးတာ ငါရှင်တဲ့တက်ကတက်ကြတာကိယမျိုးတွေတဲကယဟန်ပြုတ်လာတဲ့ဂေါတမဗုဒ္ဓသူ့ကိုမှန်းပြီးတော့ငါကယဟန်ပြုတ်ခဲ့တာပါအဲ့ဒီဂေါတမဗုဒ္ဓဆိုတာမင်းမြင်ဘူးသလားမြတ်စွာဘုရားမမြင်ဘူးပါဘူးငါရှင်တဲ့တွေ့ဘူးသလားတွေ့လည်းမတွေ့ဘူးပါဘူးငါရှင်ရဲ့ သူ့ဘောကိုကြည်ညိုလွန်းလို့အဲ့ဒီဗုဒ္ဓဆိုတာအရဟံစဘဂဝါဆုံး၉ပါးသောဂုဏ်တွေနဲ့လဲပြည့်စုံတော်မူတယ်မတရားဖို့တရားတွေကိုလဲကိုယ်တိုင်အကုန်ထိုးထွင်းသိထားပြီလို့လဲပြောတယ်အဲ့ဒီဗုဒ္ဓကို တွေ့ကျင်တယ်အဲ့ဒီဗုဒ္ဓရဲ့တရားနေနာကျင်တယ်အဲ့ဒီဗုဒ္ဓရဲ့တရားတွေကိုကျင့်သုံးကျင်တယ်အဲ့ဒါကြောင့်မို့ဒီယသိအဟုတ်ကိုဟုတ်ပြီးတော့လာခဲ့တာပါ မြတ်စွာဘုရားဩငါ့ကိုရီမှန်းပြီးတော့ဒီယောဇနာ120ခရီးကိုနေမနာညမနာဒီတရားကျင့်ကြင်လွန်းလို့ရောက်လာတဲ့ငါရဲ့သားတော်ကြီးငါတရားဟောတော့မှာပဲဆိုပြီးတော့ဘိက္ခုတဲ့မင်းကငါတရားဟောမယ်နာမလားဘလောက်သူတော်ကောင်းစိတ်ရှိလိုက်လဲနော်တာမန်အဖြစ်ရှင်မြင်ကနေဖြစ်လာတဲ့မန်နေမာနတွေ ဘာတစ်ခုမှမရှိဘူးအကုန်ခွာချပလိုက်တော့ဘာတစ်ခုမှမရှိဘူးငါရှင် ကောင်းပါတယ်ငါရှင်တရားဟောပေးသမ်းပါမြတ်စွာဘုရားအဲ့မှာဘိက္ခုတဲ့လူလို့ပုပ်ကိုလို့တတ္တဝါလို့ခေါ်နေကြတဲ့ပုပ်ကိုဆိုတာဓာတ်၆ပါးရဲ့ အစီအဝေအစုအဝေအဖွဲအစီကြီးပဲဖြစ်တယ်ဓာတ်6ပါးပေါ်မှာလူလို့ခေါ်နေတာတဲ့ယောက်ျားလို့မိန်းမလို့ပုဂ္ဂိုလ်လို့တတ္တဝါလို့ခေါ်နေတာဟောဒီခန္ဓာကြီးကို ခွဲကြည့်ရင်ဓာတ်ဘယ်နှပါးရှိမှာလဲ6ပါးအဲ့ဒီဓာတ်6ပါးပဲရှိတယ်အဲ့ဒါကလွဲ့ရင်ဘာမှမရှိဘူး အဲ့ဒီဓာတ်6ပါးနဲ့ဖွဲ့စည်းထားတာကြီးကိုပဲယောက်ျားလို့မိန်းမလို့ပုဂ္ဂိုလ်လို့တတ္တဝါလို့ခေါ်နေကြတာအဲ့ဒီဓာတ်6ပါးဆိုတာပါလေပထဝီဓာတ်တဲ့မာသဘောပျော့သဘောအဲ့ဒီပထဝီဓာတ်ဆိုတဲ့ခန္ဓာကိုယ်ကြီးထဲမှာကြည့်လိုက်တော့ဥစဉ်တို့ခန္ဓာကိုယ်ကြီးထဲမှာ အခုဆပင်တွေရှိတယ်။ကင်လိုက်တဲ့အခါပြော့တဲ့အရာပေါ့။အယောတွေရှိတယ်မာတဲ့အရာ။ခြေသေးတွေလက်သေးတွေမာတဲ့အရာ။ဆံပင်တို့ခြေသေးတို့လက်သေးတို့သွားတို့ကျတော့မာတဲ့အရာ။အယောတို့အရေတို့ကျတော့ပြော့တယ်။ဥဒိန်ဥမနော်အဲ့ဒီလိုအလုံး20 အကျဉ်းချုပ်ပြောလိုက်ရရင်ခန္ဓာကိုယ်ကြီးထဲမှာကင်ကြည့်လိုက်လို့မာတတ်တဲ့သဘောပြော့တတ်တဲ့သဘောအဲ့ဒီသဘောရှိတဲ့အရာမှန်သမျှသည်ပထဝီဓာတ်လို့မှတ်လိုက်ခန္ဓာကိုယ်ကြီးထဲမှာပထဝီဓာတ်ရဲ့သဘာဝသဘောတရားသည်မာသဘောတောင့်သဘောတင်းသဘောပြော့သဘောအဲ့ဒီသဘောဆိုတာဥဒ္ဒနောခန္ဓာကိုယ်မှာအခု အာလုံးဖွဲ့စည်းထားတဲ့အဖွဲ့အစည်းအထိုက်နဲ့ဖွဲ့စည်းတာနော်အမာကြီးပဲအမာကြီးပဲဒါဖွဲ့စည်းထားလို့ချင်းနောက်တော့မှလဲကြည့်လို့ရမှာမဟုတ်ဘူးဟုတ်တယ်မို့လားအဲ့တော့အပြော့နဲ့အမာနဲ့သူ့ဟာနဲ့သူ balance ပြအောင်ကံတရားကအကုန်ဖန်တီးထားတာလဲလို့ရအောင်ကြည့်လို့ရအောင်သွားလို့ရအောင်လှုပ်ရှားလို့ရအောင်ငုံလို့ရအောင်လဲလို့ရအောင်ထိုင်လို့ရအောင်အယောနဲ့အယွတ်နဲ့သူ့ဟာနဲ့သူအကုန်လုံးကံတရားအကုန်ဖန်တီးပြီးတော့အကုန်စီမံပေးထားတာ အဲ့စီမံပေးထားတဲ့ခန္ဓာကြီးထဲမှာမာတတ်တဲ့သဘောပြော့တတ်တဲ့သဘောဆိုတဲ့အဲ့ဒီဆံမင်ခြေသက်လက်သက်သွားအရေးအသားအကြောရိုးရိုးတွင်းခြေသည်အညွတ်ဥသိမ်ဥမနော်အဲ့ဒီအဆုတ်တို့ ကလေးသာတို့အဲ့ဓာတွေအကုန်လုံးဟာတဲ့ပထဝီဓာတ်ရဲ့သဘောတွေအဲ့ဒီပထဝီအဲ့ဒီဟာကတမျိုးရှိတယ်တဲ့ဒါကပထဝီဓာတ်လို့ပြောတာ နောက်ထပ်ဘာရှိသေးလဲဆိုတော့ဝါယောတဲ့အာဘောအရင်ပြောလိုက်မယ်အာဘောဓာတ်ရေဓာတ်မြေဓာတ်ပြီးရင်ရေဓာတ်ရှိတယ်ရေဓာတ်ကလည်းဥဒ္ဒနောအခုရွှဲတို့တလိတ်တို့မျက်ရည်တို့စီကြီးတို့တတွဲတို့သွေးတို့နော်အစီကဲတို့အဲ့ဒီဟာတွေအရည်တွေပေါ့ခန္ဓာကြီးထဲမှာအဲ့ဒီအရည်တွေ ရှိတယ်တဲ့အဲ့ဒါတွေနဲ့လည်းဖွဲ့စည်းထားတယ်စောသောကမာသဘောပြောသဘောဆိုတဲ့အဆိုင် အခဲကြီးပဲမဟုတ်ဘူးနော်တဲ့အဲ့ဒီစီးတို့သွေးတို့ဆိုတဲ့မျက်ရည်ကြီးစီကြီးဆိုတဲ့အဲ့ဒီဟာတွေအားလုံးနဲ့လည်းဖွဲ့စည်းထားတယ်အရေးတွေလည်းပါဖွဲ့စည်းပေးထားတာအဲ့ဒီကနေပြီးတော့တဲ့မိဓာတ် ပူတတ်တဲ့သဘောအေးတတ်တဲ့သဘောလဲခန္ဓာကြီးထဲမှာရှိတယ်အဲ့ဒီပူတတ်တဲ့သဘောအေးတတ်တဲ့သဘောခန္ဓာကိုယ်ကြီးထဲမှာဟောကျမ်းမာကြီးမကောင်းတဲ့အခါဆိုရှိန်ရှိန်ရှိန်ရှိန်နဲ့မီးလောင်သလိုပူလာတာတခါတည်းရေခဲတုံးကြီးကတ်ထားသလိုအေးနေတာလည်းရှိတယ်အဲ့ဒါတေဇောဓာတ်တဲ့အဲ့ဒီတေဇောဓာတ်ကအဲ့ဒါရင်လားဆိုမဟုတ်ဘူးဟောဒီခန္ဓာကိုယ်ကြီးထဲကစားပြီးသားအစားအစာတွေအကုန်လုံးကိုကျင့်ညက်အောင်ချက်ပြစ်တယ် ဒါကြောင့်မို့ထမင်းတစ်မျိုးစားဟင်းတစ်မျိုးစားစားစားစားထားတဲ့အရာတွေအလုံးကဟောနောက်ဆုံးကြတော့ကျင်ကြီးဖြစ်သွားတော့အကုန်လုံးရောထွေပြီးသွားတော့တာပဲဘာမှခွဲလို့မရတော့အဲ့ဒါပါစကတေဇောမီတွေကချက်တာဇိဒနာတေဇောတဲ့ဟောဆာမင်းနေမဖြူခြင်းမနဲ့ဖြူလာရပါးတွေမျက်နာတွေမတော့ညင်မနဲ့တွန့်လာရပြီတဲ့အဲ့ဒါတွေကြတော့ဟော ဇိရဏတေဇောကအိုမင်းဆွေးမြေ့သွားအောင်လုပ်ပြတာအဲ့ဒီအပူမေးတွေလည်းရှိတယ်တဲ့ပါစကမီးဇိရဏမီးဆိုတဲ့အိုမင်းအောင်လုပ်တဲ့မီးအစာတွေကျင်းကျအောင်ချက်တဲ့မီးရုပ်တွေအဟောင်းတွေအသက်တွေပြောင်းလဲသွားအောင်နော်ရုပ်ဟောင်းတွေကို လောင်ကျွမ်းပေးနေတာဒီမီးတွေလည်းအကုန်ရှိတယ်အဲ့ဒီလိုပူတတ်တဲ့အေးတတ်တဲ့မီးလည်းပါတယ် ယိုစီးတတ်တဲ့ဖွဲ့စီးတတ်တဲ့အကြီးတွေလည်းပါတယ်အဆိုင်အခဲတွေလည်းအယိုးတွေအဆိုင်အခဲတွေလည်းပါတယ်ဝါယောဓာတ်တဲ့ဝင်သက်လေ ထွက်သက်လေအထက်ဆန်းတဲ့လေအောက်ကိုစုံဆင်းတဲ့လေဥရေဝမ်းနေတဲ့မှာတကလုံးလုံးနဲ့ရှောက်လဲပတ်နေတဲ့လေဟောအဲ့ဒီလေတွေအားလုံးကလည်းကြည်အောင် နော်ဝါယောဓာတ်ဆိုတဲ့လေဓာတ်ကလည်းမရှိဘူးလားဆိုတော့ရှိတယ်ယဟန်နဲ့ဟောဒီခန္ဓာကိုယ်ကြီးထဲမှာအဲ့ဒီပထဝီဓာတ်ရဲ့အာဘောဓာတ်ရဲ့ဝါယောဓာတ်ရဲ့နော်တေဇောဓာတ်ရဲ့ဆိုတဲ့ဟောဒီဓာတ်ကြီး၄ပါးရဲ့တဲ့နောက်ဓာတ်တစ်ခုက အာကာသဓာတ်နှာခေါင်းအပေါက်တယ်နားရဲ့အပေါက် နော်ဓွာရတွေမှာသမင်းစားရာယိုစီးရာအပေါက်တွေရှိတယ်ပွင့်ချင်းပေါက်လေးတွေအစပေါ့နော်ဒါတကယ်အဝါနဲ့ချက်ကြည့်မှမြင်ရတာပွင့်ချင်းပေါက်တွေကြတော့အဲ့တော့ဆိုလိုတာကခန္ဓာကိုယ်မှာအပေါက်တွေရှိတယ်အဲ့ဒီအပေါက်ဆိုတဲ့အာကာသဓာတ်အဲ့ဒါကယုတ်ဓာတ်၅မျိုးပထဝီ တေဇောအာဘောဝါယော အာကာသဓာတ်အဲ့ဒါဥစဉ်တို့ဒကာဒကမတွေအခုကိုယ်တန်ဓမ္မာရှိလားမရှိလားပြန်ကြည့်နော်ပုဂ္ဂိုလ်တာတိမင်းကိုမြတ်စွာဘုရားဟောတယ်ဆိုပေမဲ့ဥစဉ်တို့ဒကာဒကမတွေကဒီတရားပြန်နာတော့ငါတို့ရဲ့တန်ဓမ္မာဒီဓာတ်ကြီးရုပ်ဓာတ်ကဒီ၅ပါးပဲရှိတာပါလား ဒီယုတ်ဓာတ်၅ပါးကိုပဲယောက်ျားလို့မိန်းမလို့ပုဂ္ဂိုလ်လို့တတ္တဝါလို့လုပ်နေကြတာတကယ်တမ်းတော့အဲ့ဒီဓာတ်၅ပါးရဲ့အဖွဲအစီကြီးတက်တက်သားလျင် ဖြစ်တယ်တဲ့ကျန်တာဘာမှမရှိဘူးအဲ့ဒီဓာတ်တဘာဝတွေနဲ့တိဆောက်ထားတဲ့ခန္ဓာကြီးပဲရှိတယ် ငါသူတစ်ပါးယောက်ျားမိန်းမဆိုတာတကယ်ရှိတာမဟုတ်ပါဘူးအရှိအမှန်ကတော့အဲ့ဒီဓာတ်၅ပါးပဲတက်တက်ရှိတယ်အဲ့ဒီဓာတ်၅ပါးရဲ့အပေါ်မှာနောက်ထပ်တစ်ခုဓာတ်ကဝိညာဏဓာတ်သိဓာတ်တဲ့သဘောလေးဝိညာဉ်ဝိညာဏဓာတ်ဆိုတာကောင်းတယ်လို့သိတယ်တဲ့ဆိုးတယ်လို့သိတယ်အလယ်လက်ကိုလည်းသိတယ် ကောင်းသဘောဆိုးသဘောအလယ်လတ်သဘောတွေအလုံးကိုသိတတ်တဲ့ဝိညာဉ်ဆိုတာရှိတယ်အဲ့ဒါဝိညာဏဓာတ်အဲ့တော့ဓာတ်ကအလုံးနာဓာတ်ကတစ်မျိုးရုပ်ဓာတ်က၅မျိုးအဲ့ဒီတော့ဓာတ်ကဘယ်နှပါးရသွားလဲ6ပါးအဲ့ဒီဓာတ်6ပါးကဥစဉ်တော့ဒကာဒကမတွေအပြင်ရှားရမလားကိုယ်ခန္ဓာကိုယ်ထဲရှားမလားဆိုတော့ မိမိရဲ့ခန္ဓာကိုယ်ထဲကို မြင်အောင်ကြည်စမ်းပါအဲ့ဒီဓာတ်6ပါးရှိတယ်အဲ့ဒီဓာတ်6ပါးနဲ့ဖွဲ့စည်းထားတဲ့အဖွဲ့အစည်းကြီးကိုပဲယောက်ျားမိန်းမပုဂ္ဂိုလ်တ attva ငါသူတစ်ပါးခေါ်နေကြတာပါတကယ်တမ်းတော့ဓာတ်6ပါးရဲ့အဖွဲ့အစည်းတက်တက်သားလျင်ဖြစ်ပါတယ်အဲ့တော့အဲ့ဓာတ်6ပါးဆိုတဲ့ ဖွဲ့ထားတဲ့ဓာတ်၆ပါးနဲ့ဖွဲ့ထားတဲ့ဒီခန္ဓာကိုယ်ကြီးထဲမှာတဲ့ဆက်သွယ်မှုလုပ်ဖို့ရာအတွဲတဲ့မျက်စိပါတယ်နားပါတယ်နှာခေါင်းပါတယ်ရှားပါတယ်ကိုယ်ပါတယ်မနှောပါတယ်အဲ့ဒါကို လွယ်အောင်မှတ်တော့အတွင်းအာယတနာ6ပါးလို့ခေါ်ပါတယ်မျက်စိနားနှာခေါင်းရှားကိုယ်မနှောအဲ့ဒီအတွင်း ဆက်သွယ်ဖို့ရာအတွက် ပြင်ပတွေနဲ့ဆက်သွယ်ဖို့ရာအတွက်အဲ့ဒီ6မျိုးအဲ့ဒီ6မျိုးနဲ့အပြင်ကအစင်အတန်အနာအရသာ တွေ့ထိစရာကြံတွဲစရာဆိုတဲ့ပြင်ပကအာယုံ6ပါးဒီကအတွင်းအာယတနာ6ပါးနဲ့အပြင်အာယတနာ6ပါးဆိုတဲ့အဲ့ဒီ12ပါး ဟိုဘက်ဒီဘက်ကွန်တက်လုပ်တယ်ဆက်သွယ်မှုတွေလုပ်တယ်မျက်စိနဲ့အဆင်းနဲ့မြင်လို့ရတယ်မျက်စိကအဆင်းနဲ့ဆက်သွယ်မှုတွေလုပ်တယ်နားကအတန်နှာခေါင်းကအနံ့ရှာကအရသာဆိုပြီးတော့သူ့တာဝန်နဲ့သူအသီးသီးဆက်သွယ်တာမျက်စိကလည်းမြင်တဲ့အလုပ်ပဲလုပ်လို့ရတယ်ကြားတဲ့အလုပ်သူသွားလုပ်ပေးလို့မရဘူးနားကလည်းကြားတဲ့အလုပ်ပဲသူလုပ်လို့ရတယ်မြင်တဲ့အလုပ်ကိုနားကလုပ်ပေးလို့မရဘူး မျက်စိကန်းနေလို့နားကမင်းတစ်ဖက်လှက်ပြီးကြည့်ပေးသားမအောင်ပြောလို့မရဘူးနော်နှာခေါင်းကလည်းသူ့ရဲ့အနံ့ခံတဲ့အလုပ်ကိုပဲ तू ကလုပ်ပေးလို့ရတယ်ရှားကလည်းစားတဲ့အလုပ်ကိုပဲလုပ်ပေးလို့ရတယ်ရှားကြည်တတ်ပြက်ပြီးတော့ဘာရတာမှ မတွေ့တော့လို့ကဲနှာခေါင်းလေးနားလေးကကူညီပေးပါလို့တောင်းလို့မရဘူးနော်တောင်းလို့မရဘူးသူ့ရဲ့တဘာဝသူ့ဟာနဲ့သူအကုန်လုံးသူ့လောက်သူလောက်နေတာအဲ့တော့ပုဂ္ဂိုလ်တ attva လို့ခေါ်နေတဲ့ ပုဂ္ဂိုလ်တ attva တွေဆိုတာတဲ့အဲ့ဒီဆက်သွယ်မှု6မျိုးရှိတယ်ဓာတ်ကလည်း6ပါးရှိတယ်ဆက်သွယ်လို့ရတယ်ဖတ်တာယတနာ6ပါးမျက်စိနဲ့အဆင်းနဲ့တိုက်တဲ့အခါမှာပေါ်လာရတဲ့ဆက်သွယ်လို့ရတဲ့ဖတ်တာနော်ဖတ်တာဆိုတာကြတော့သူက၃ခုမြောက်ကိုမှဖတ်တာလို့သုံးလိုက်မျက်စိ အကြည်ရဲ့ဟိုကအဆင်းရဲ့မြင်သိစိတ်လေးရဲ့သုံးခုပေါင်းလိုက်တာအဲ့ဒီသုံးခုပေါင်းတာကိုဖတ်တလို့ခေါ်တာနော်သုံးခုပေါင်းဆောင်လိုက်တာလေးဖတ်တနားနဲ့အတန်ရဲ့ကြားသိစိတ်လေးရဲ့ပေါင်းဆောင်လိုက်ရင်သုံးခုအဲ့ဒါဖတ်တနှာခေါင်းနဲ့အနံ့ရဲ့နာသိစိတ်လေးရဲ့သုံးခုဖတ်တအဲ့ဒါမျိုးသုံးခုသုံးခုပေါင်းဆောင်ပေါင်းဆောင်ပြီးတော့ဆက်သွယ်ကွန်တက်လောက်သွားတယ်တဲ့နော်အဲ့ဒါကြောင့်မို့ ဖတ်တာကလည်းသူက6မျိုးဖြစ်လာတယ်မျက်စိမှာလည်းဖတ်တာနားမှာနှာခေါင်းမှာ ရှားမှာကိုယ်မှာမနှောမှာဒါကြောင့်မို့စဓာတုရောစဖတ်တာယတနာ6ပါးသောဓာတ်တော်6ပါးသောဖတ်တာယတနာတွေမြတ်စွာဘုရားသုံးလိုက်တာအဲ့ဒီဖတ်တာတွေနဲ့တွေ့ထီပြီးတော့မှစိတ်ဖြစ်ပေါ်တာကြတော့မြတ်စွာဘုရားက78မျိုးရှိတယ်မြတ်စွာဘုရား အဲ့ဒီ16မျိုးကဘာလဲဆိုတော့မျက်စိနဲ့အဆင်းနဲ့တိုက်ဆိုင်လိုက်တဲ့အချိန်မှာတဲ့မြင်တာလေးပေါ်မှာဟောကောင်းတယ်ဆိုပြီးတော့ခံစားမှုစိတ်လေးတစ်မျိုးလည်းဖြစ်တယ်နော်ဒုက္ခနဲ့သောမနတနဲ့ခံစားလိုက်တာတဲ့မကြိုက်တာဘောကြတော့ဒေါသနဲ့ခံစားလိုက်တယ်တဲ့ပဋိကဒေါသနဲ့ခံစားလိုက်တာကြိုက်တယ်ဆိုတဲ့စိတ်မကြိုက်တယ်ဆိုတဲ့စိတ်အလယ်အလတ်ဆိုတဲ့စိတ် သောမနတ္တဒေါမနတ္တဥပ္ပခါပေါ့ပြောရင်တော့မျက်စိနဲ့အစင်းနဲ့တိုက်တိုင်းတိုက်တိုင်းတွေ့သမျှလူတွေအကုန်လုံးကြည်တာတဲ့မနဲ့မိုးလင်းကနေပြီးတော့မိုးချုပ်ထိကိုမြင်တဲ့အစင်းပေါ်မှာကြိုက်တာရှိရင်ကောင်းတဲ့စိတ်လေးဖြစ်လိုက်တာဟာ ကောင်းတော့ကွာလိုချင်လိုက်တာမကြိုက်တာတွေ့ရင်မကောင်းတဲ့စိတ်ဖြစ်တယ်ဒေါသဖြစ်တယ်တာမန်အဖြစ်သောဥပ္ပခါသဘောနဲ့ပဲနေတယ်အလဲလက်စိတ်ကလေးအဲ့ဒီလိုနဲ့ မျက်စိမှာစိတ်က3မျိုးနားမှာ3မျိုးနှာခေါင်းမှာ3မျိုးရှားမှာ3မျိုးကိုယ်မှာ3မျိုးမနှောမှာ3မျိုးဆိုတော့6 3လီ78အဲ့တော့ဒီပထမဘိုင်းကိုမြတ်စွာဘုရားပြောပြလိုက်တာကယဟန်တဲ့လူလို့ပုဂ္ဂိုလ်လို့တတ္တဝါလို့ခေါ်နေကြတဲ့ပုဂ္ဂိုလ်တွေမှာခွဲခြမ်းစိတ်ဖြာကြည့်လိုက်ရင်ဘာတွေရှိမလဲဓာတ်6ပါးရှိမယ်ဖတ်တာ6မျိုးရှိမယ် စိတ်ရဲ့ခံစားမှု16မျိုးရှိမယ်အဲ့ဒါဘဝတစ်ခုပဲလူလို့လူလို့ပြောနေတာအဲ့ဒါပဲရှိတယ်တဲ့ကျန်တာဘာမှမရှိဘူးတဲ့ပုဂ္ဂိုလ်လို့ပြောနေကြတာတ attva လို့ပြောနေကြတာလူလို့ပြောနေကြတာတကယ်တမ်းကြည့်လိုက်ရင်အဲ့ဒီဓာတ်6ပါးရှိတယ်ပထဝီတေသော အာဘောဝါယောအာကာသဓာတ်မနောဓာတ် ဓာတ်6ပါးရှိတယ်အဲ့ဒီဓာတ်6ပါးရှိတဲ့အစုအဝေးကြီးထဲမှာမျက်စိပါတယ်နားပါတယ်နှာခေါင်းပါတယ်ရှားပါတယ်ကိုယ်ပါတယ်မနှောပါတယ်အတွင်းအာယတနာ6ပါးရှိသည့်အတွက်အပြင်ကအစင်းအတန်အနံ့အရသာ တွေ့ထိတရားကြံတွေးတရားဆိုတဲ့အဲ့ဒီအာယုံနေနဲ့ကွန်တက်လုပ်တယ်ကွန်တက်လုပ်လို့ဖတ်တာဖြစ်တယ်မျက်စိနဲ့အစင်းနဲ့မြင်လိုက်တဲ့အခါမှာမြင်သိသိလေးပေါ်ရင် တိဏ္ဏသင်္ကတိဖတ်တော့တယ် အဲ့ဒီသုံးခုပေါင်းစုံတဲ့ဖတ်တာဖြစ်တယ်ဖတ်တာကြောင့်နောက်ကဝေဒနာလိုက်မှာအဲ့တော့မျက်စိနဲ့အဆင်းနဲ့တိုက်လိုက်တဲ့အခါမှာဟောဖတ်တာဖြစ်ပြီးနားနဲ့အသံတိုက်လိုက်တဲ့အခါမှာဖတ်တာဖြစ်ပေါ်သွားပြီအဲ့ဒီဖြစ်ပေါ်သွားတိုင်းဖြစ်ပေါ်သွားတိုင်းမှာ မျက်စိမှာစိတ်၃မျိုးတဲ့ကောင်းတယ်ဆိုတဲ့စိတ်ဆိုးတယ်ဆိုတဲ့စိတ် အလယ်လတ်ဆိုတဲ့စိတ်မျက်စိမှာ၃မျိုးနားမှာ၃မျိုးနှာခေါင်းမှာ၃မျိုးရှားမှာ၃မျိုးကိုယ်မှာ၃မျိုးမနှောမှာ၃မျိုးအလုံး၁၈မျိုးအဲ့ဒီဖြစ်နေတာကိုပဲအဲ့ဒါယဟန်တဲ့လူလို့လူလို့ပြောနေကြတာအဲ့ဒီလူလို့ပြောနေကြတဲ့အဲ့ဒီဓာတ်၆ပါးရှိတဲ့ဓာတ်၆ပါးအစုဝေးဖြစ်တဲ့လူဆိုတဲ့ပုဂ္ဂိုလ်ရဲ့အပေါ်တန်တမ်းမှာ မုနိတန်တော်ငြိမ်းအေသောယဟန်ငြိမ်းအေသောယဟန်ငြိမ်းအေသောပုဂ္ဂိုလ်ကိလေသာမှငြိမ်းအေတဲ့ပုဂ္ဂိုလ်ဖြစ်ချင်ရင်ကတော့မင်းအဲ့ဒီပေါ်မှာယက်တီချက်၄မျိုးနဲ့မင်းယက်တီရလိမ့်မယ်ဒါကမြတ်စွာဘုရားသဘာဝခန္ဓာကြီးရဲ့သဘာဝတွေကိုပြောပြလိုက်တာနော်ခန္ဓာရဲ့သဘာဝအရှိတရားကြီးက ဓာတ်သဘောတွေပဲရှိတယ်အဲ့ဒီဓာတ်သဘောဓာတ်6ပါးရဲ့အစုအဝေးကြီးပေါ်မှာမျက်စိပါလို့မြင်လို့ရတာနားပါလို့ကြားလို့ရတာနှာခေါင်းပါလို့နံလို့ရတာရှားပါလို့စားလို့ရတာနော်နားမပိုင် အပြင်းအထန်ကြားလို့တောင်မရဘူးမျက်စိမပိုင်မြင်လို့တောင်မရဘူးအဲ့ဒီလို မြင်လို့ရအောင် နားလို့ကြားလို့ရအောင်ကအခုဒီဟာ6ပါးရှိလို့အပြင်ပါနဲ့ဆက်သွယ်လို့ရတာ အဲ့ဓာတွေဆက်သွယ်နေတာအဲ့ဓာတွေတွေးထိနေတာအဲ့ဓာတွေခံစားနေတာဒါကိုပဲလူလူလူလို့ပြောနေကြတယ်ပုဂ္ဂိုလ်လို့ပြောနေကြတယ်တတ္တဝါလို့ပြောနေကြတယ်တဲ့မင်းဟာ အကယ်၍ငြိမ်းအေးချမ်းသာခြင်းနဲ့ပုဂ္ဂိုလ်ဖြစ်ခြင်းနဲ့ဆိုရင်တော့မင်းယတ္တိမှု၄မျိုးမင်းပေါ်မှာရှိရလိမ့်မယ်အဲ့ဒီယတ္တိမှု၄မျိုးပေါ်မှာ မင်းမူတည်ပြီးမှလောက်ရင် ငြိမ်းအေးတဲ့ပုံကိုချမ်းသာတဲ့ပုံကိုကြီးမင်းဖြစ်ကိုဖြစ်ရလိမ့်မယ်မြတ်စွာဘုရားကအဲ့ဒီယက်တီမှု၄မျိုးကအခုဦးဇင်းတော်တရားတော်မတွေသေးသေးချာချာအခုဒါဦးဇင်းလဲဒီတရားတွေဟာအင်မတန်နဲ့နဲ့တဲ့ဦးဇင်းလဲစွန့်နိုင်သမျှဦးဇင်းလဲအခုတရားတော်မတွေပြန်ဟောဖို့ကို သေးသေးချာချာပြန်သုံးသပ်နေရပါဠိတော်အတိုင်းတိုက်ရိုက်ကြီးပဲပြောရင်နားထောင်လို့တော့ကောင်းတယ်ကိုကျင့်တရားမပါဘူးเนาะ အဲ့တော့ဦးဇင်းကအခုဒကာတော်မတွေအတွက်ကိုကျင့်စရာလေးနဲ့ကိုကျင့်နေတဲ့အကျင့်နဲ့ဒီတရားဖျားဟောတာနဲ့ဟတ်အောင်ဦးဇင်းကတော့အဲ့လိုဟောကျင်တဲ့ဆန္ဒရှိတယ်အဲ့ဒါကြောင့်မို့ဦးဇင်းကအခုမဟောခင်လည်းအခုသေးသေးချာချာပြန်ပြီးတော့သုံးသပ်ပေးနေရတယ်စဉ်းစားပေးနေရတယ်ဩဒါဟုတ်ပြီရသော်ဖျားကငြိမ်းအေးတဲ့ပုံကိုချမ်းသာတဲ့ပုံကို ဖြစ်ချင်ပါတယ်ဆိုရင် ယက်တည်မှု၄ခုပေါ်မှာမင်းယက်တည်ရမယ်ဟောဘာတွေပေါ်မှာနံပါတ်1ယက်တည်ရမလဲပညာပညာဘုံမိတဲ့ပညာပေါ်မှာမင်းယက်တည်ရမယ်နော်တဲ့ဟောပညာပေါ်မှာဘလို့ယက်တည်ရမှာတော့တဲ့ဟောပြန်ပြီးတော့မေးခွန်းပြန်ထုတ်တာရသော်ဖေရနော်ပညာပေါ်မှာမင်းယက်တည်ရမယ်ယက်တည်မှုပါနံပါတ်1ယက်တည်မှုပါ မင်းငြိမ်းအေးခြင်းနဲ့ချမ်းသာခြင်းနဲ့စောစောဓာတ်၆ပါးသိခဲ့ပြီဆက်သွယ်မှုတွေအလုံးသိခဲ့ပြီတဘာဝတရား၁၈မျိုးစိတ်ဖြစ်ပုံတွေသိခဲ့ပြီအဲ့ဒီပေါ်ကနေမှမင်းတကယ်ငြိမ်းအေးခြင်းပါတယ်တကယ်ချမ်းသာခြင်းပါတယ်မင်းကိုမင်းတကယ်လွတ်မြောက်ခြင်းပါတယ်ဆိုရင်တော့ယဟန်မင်းဟာ၄မျိုးပေါ်မှာမင်းယက်တည်ရမယ်နံပါတ်1ပညာပေါ်မှာမင်းယက်တည်ရလိမ့်မယ်ပညာဆိုတာဘာလဲ မြတ်စွာဘုရားပညာလို့ပြန်ထုတ်ပြလိုက်တဲ့အခါကျတော့အဲ့စောသောကပထဝီဓာတ်ကိုစပြလိုက်တယ်အဲ့ဒီခန္ဓာကြီးထဲမှာတဲ့ဆံမင်ခြေသက်လက်သက်သွားအရေးအသားကြောရိုးရိုးရင်းချင်သည်အညို့ဥဒိန်ဥမဆိုပြီးတော့အလုံးမာသဘောပြော့သဘောဆိုတဲ့ပထဝီဓာတ်20ရှိတယ်အဲ့ဒီပထဝီဓာတ်ရဲ့သဘာဝကိုမင်းမြင်အောင်ကြည့်ရမယ်ပညာဆိုတာကိုမြတ်စွာဘုရားပြန်ထုတ်ပြတာနော် ပညာပေါ်မှာရက်တည်ပြီးတော့မင်းကြည့်ရမယ်ဆိုတာကဘာကိုကြည့်ရမလဲဆိုတော့အဲ့ဒီပထဝီဓာတ်ရဲ့သဘာဝသဘောလက္ခဏာကိုမင်းမြင်အောင်ကြည်သာဦးဇင်းတို့ဒကာဒကမတွေအခုဦးဇင်းတို့တရားထိုင်ကြာကြာလေးလဲထိုင်လာရော ခန္ဓာကြီးကတောင့်လာတင်းလာဟောမာတဲ့သဘောကြီးပြင်ကြက်ကြီးထောင်ထားသလိုတခါတည်းခါကြီးကို တခါတည်းတခါတလေဆိုခန္ဓာကြီးတစ်ခုလုံးကတချို့တလေဆိုလျှောက်တယ်အရှင်ဘုရားပလာစတာကြီးနဲ့လောင်းထားသလိုပဲဖြစ်ရတယ်ခန္ဓာရဲ့ဖြစ်ပုံနော်ကြက်ထုတ်ပြီးတော့တခါတည်းတောင့်တင်းမလာဘူးလားပညာနဲ့ကြည့်ရင်ခန္ဓာကြီးကတောင့်လာတဲ့သဘောတွေတွေ့လာတယ်တင်းလာတဲ့သဘောတွေတွေ့လာတယ်ထုံလာတဲ့သဘောတွေတွေ့လာပါလိမ့်မယ်အဲ့တော့ပညာဉာဏ်နဲ့ ပညာပေါ်မှာမူတည်ပြီးတော့မြတ်စွာဘုရားကြည်ဆိုတာချက်သားတဲ့အဲ့ဒီပထဝီဓာတ်ဆိုတဲ့အဲ့ဒီအပေါ်မှာအဲမေ့သေးသေးချာချာကြည်လို့ပြောတာကိုယ့်ရဲ့ခန္ဓာကိုယ်မှာညံနဲ့သေးသေးချာချာစိုက်ကြည့်လိုက်တော့ခန္ဓာကြီးကတခါတဲ့အခုတင်းလာတာတွေလည်းတွေ့ရတယ်တောင်းလာတာတွေလည်းတွေ့ရတယ်ထုံလာတာတွေလည်းတွေ့ရတယ် ကိုက်လာတာတွေလည်းတွေ့ရတယ်အဲ့ဒီလိုထုံလာတဲ့သဘောကိုက်လာတဲ့သဘောတောင့်လာတဲ့သဘောအဲ့ဒီသဘောတည်အဲ့ဒါပထဝီဓာတ်အဲ့ဒီပထဝီဓာတ်တင်းသဘောတောင့်သဘောမာသဘောနော်ကြိုးကြီးတွေနဲ့တခါတည်းညှက်ပြီးတော့တုတ်ထားသလို အခုဦးချင်းကြည့်ခိုင်းတဲ့ငယ်ထိတ်နေရာလေးကိုကြည့်အဲ့လိုမြန်ကြည့်ပါများကြည့်ပါများလာရင်ဘာတွေ့လာမဟုတ်မှာ တခါတည်းကြက်ပေါင်ဂျိုးကြီးတွေနဲ့ခေါင်းကြီးကိုစီးထားတယ်လို့တွေတင်းလာတာတွေကြက်လာတာတွေဖုံလာတာတွေတွေ့ကိုတွေ့ရလိမ့်မယ်အဲ့ဒါမတွေ့ရင်အဲ့ဓာတ်ကိုမတွေ့သေးလို့ပဲနော်တရားရှုလို့မတွေ့သေးဘူးဆိုရင်တရားဓမ္မတော့လျှော့လို့မရဘူးနော်ရအောင်လုပ်ရမှာနော်ဒီတရားတွေက တွေ့ကောင်းမြင်ကောင်းတဲ့တရားတွေမို့လယ်ဒီဆရာတော်ကြီးကတော့ဒါကြောင့်မို့ လင်္ကာလေးနဲ့ဆုံးမသွားတယ်နေယုတ်နေနံနင်္ဒရံဝဲနေညာမစုအဘောဖြူလည်းရဲ့မူမူမေမေမြာတလေးဖြင့်နေရက်တွေကုန်းရှိခဲ့ကုန်၏နေယုံနေနံနေတရံဝယ်နေညာမဆူအပေါ်ဖြူလျက်အပေါ်ရန်ဖြူပြီးတော့ကြည်နေသေးရင်တော့မတွေ့ဘူး သေးသေးချာချာခန္ဓာရဲ့ဓာတ်ရဲ့သဘာဝဟာဘလို့လဲအခုမြတ်စွာဘုရားဟောနေတဲ့ဒီဓာတ်သဘောတွေဟာဘလို့ရှိတယ်ဆိုတော့သေးသေးချာချာမြင်အောင်ငါကြည့်မယ်ဆိုရင်တော့ဦးဇင်းတော်ဒကာဒကမတွေပကတိမျက်စိနဲ့တော့ကြည့်လို့မရဘူးဉာဏ်မျက်စိနဲ့ကြည့်ရပါတယ်ဉာဏ်မျက်စိနဲ့ကြည့်ဖို့ရာအတွက်ဒကာဒကမတွေဘာလို့လဲတမာတိလိုပါတယ်တမာတိမရှိရင် ကြည့်လို့မရဘူး ဘလောက်ပူတယ်ပြောပြောမိတောက်လောက်မိတောက်လောင်တယ်ပြောပြောမမြင်ဘူးဘာကြောင့်မမြင်တာတော့တမာတိမရှိလို့ဒါကြောင့်မို့မြတ်စွာဘုရားကဘိက္ခုတဲ့အဲ့ဒီပထဝီဓာတ်ကိုမြင်အောင်ကြည့်မြင်အောင်ကြည့်ပထဝီဓာတ်ကိုအဲ့ဒါပညာနဲ့ကြည့်တယ်မြတ်စွာဘုရားကနော်ပညာနဲ့ကြည့်ဆိုတာဝိပဿနာပညာဆိုတာဘာလဲ အနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာကိုဝိပဿနာပညာလို့ခေါ်တာအဲ့ဒီပညာနဲ့သေးသေးချာချာကြည့်လိုက်တဲ့အခါရောက်တော့အဲ့ဒီပထဝီဓာတ်ရဲ့တင်းလာတဲ့သဘော တောင့်လာတဲ့သဘောကြက်လာတဲ့သဘောထုံလာတဲ့သဘောဆိုတဲ့မာသဘောတောင့်သဘောတင်းသဘောကြီးဟာဘာသွားတွေ့တယ်လဲကြည်ရင်ကြည်ရင်ကြည်ရင်နဲ့နည်းနည်းတင်းတယ်များများတင်းတယ်အများကြီးတင်းတယ်ဆိုတော့ တင်းတာအစတင်းတာအလဲတင်းတာအဆုံးလဲကြည်လဲကြည်လိုက်ရောအနိစ္စကို မြင်ပြီအဲ့ဒါဓာတ်လက္ခဏာပေါ်ကနေမှအနိစ္စကိုမြင်တာတဲ့မြတ်စွာဘုရားအဲ့ဒါခြေသားတို့မင်းတို့အဲ့ဒီအနိစ္စကိုမြင်ရင် မင်းတို့အဲ့ဒါပညာပေါ်မှာယက်တည်ပြီလို့ပြောတာအဲ့ဒီလိုပဲတဲ့ခြေသားတဲ့ဟောဒီခန္ဓာကြီးထဲမှာကြည်လိုက်ရင် တေဇောဓာတ်တွေဆိုတာလည်းရှိတယ်တဲ့ရှိန်ရှိန်ရှိန်ရှိန်ရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်နဲ့တမာရီလေးထူထောင်ပြီးမြန်ကြည့်လိုက်လို့ရှိရင်မိဘုံကြီးတပုံရဘေးမှာနေရတက်ကက်သို့ခန္ဓာကိုယ်ကြီးတစ်ခုလုံးကတရှိန်ရှိန်တရိတ်တရွရွတမွားမွားနဲ့ရှိန်ရှိန်ရှိန်ရှိန်ရိတ်ရိတ်ရိတ်ရိတ်နဲ့လောင်ကျွမ်းနေတာတေဇောဓာတ်မီးတွေအခိုးတွေထွက်နေတာနော်ရေခိုးရင်ွက်တွေ မိုးရွာပြီးတဲ့အခါကျတော့နေလဲပူရောရှိမ့်ရှိမ့်ရှိမ့်ရှိမ့်နဲ့အခိုးငွေ့တွေပြန်တက်တက်ကဲ့သို့ပဲဟောဒီခန္ဓာကိုယ်ကြီးကလည်းကြည်ပါများကြည်ပါများလာရင်တရှိမ့်ရှိမ့်တရိပ်ရိပ်တတုတ်တုတ်နဲ့တခါတဲ့အခိုးငွေ့တွေထွက်နေတာအဲ့ဓာတွေကိုလည်းမြင်ရလိမ့်မယ်အဲ့ဒါတေဇောဓာတ်တွေအဲ့ဒီတေဇောဓာတ်တွေကလည်းနည်းနည်းပူတယ်များများပူတယ်အများကြီးပူတယ်နောက်ဆုံးပူရာကနေအေးသွားတယ်ပြောင်းသွားတာ ပထဝီဓာတ်ကလည်းစောစောပြောသလိုနည်းနည်းထုံတယ်များများထုံတယ်အများကြီးထုံတယ်နောက်ဆုံးထုံသားနေကျင်တာပြောင်းကျင်သားနေကြိုက်တာပြောင်းပထဝီဓာတ်တွေကလည်းပြောင်းလဲပြောင်းလဲသွားသလိုပဲဟောဒီတေဇောဓာတ်ဆိုတဲ့ဓာတ်ကြီးကလည်းချိန်ချိန်ချိန်ချိန်ရိပ်ရိပ်ရိပ်ရိပ်ရိပ်ရိပ်နေဆိုတာကြီးကလည်းဓာတ်ကြီးကတဖြည်းဖြည်းချင်းတဖြည်းနည်းနည်းပူတယ်များများပူတယ်အများကြီးပူတယ်ဆိုပြီးတော့ပြောင်းလဲသွားတတ်တဲ့သဘောကြီးအဲ့ဒီပြောင်းလဲခြင်းလက္ခဏာလဲကြည့်လိုက်ရင်အဲ့ဒါ ဝိပဿနာပညာဖြစ်သွားပြီကြည်တာကတော့ဓာတ်ကိုမြင်အောင်ကြည့်လိုက်တာမြတ်စွာဘုရားဓာတ်ရဲ့လက္ခဏာကိုပြလိုက်တာအဲ့ဒီဓာတ်ရဲ့လက္ခဏာကိုပညာနဲ့ကြည့်လိုက်တဲ့အခါကျတော့မမြဲတဲ့အနိစ္စကြီးကိုသွားတွေ့တယ်။အော်ရှိန်ရှိန်ရှိန်ရှိန်ရိတ်ရိတ်ရိတ်ရိတ်ရွာရွာရွာရွာမောမောမောမောနဲ့။အော်ပထဝီဓာတ်သဘောတွေကလည်းသူ့အနက်သူပြောင်းနေတာတေဇောဓာတ်ကလည်းပြောင်းနေတာ ဝါရောဓာတ်တွေကလည်းတခါလဲဒိတ်ဒိတ်ဒိတ်ဒိတ်ရိတ်ရိတ်ရိတ်ရိတ်ခန္ဓာကြီးပေါ်မှာကြည့်လိုက်လို့ရှိရင်ဒီတိုင်းတာမန်ကြည့်ရင်တော့ဝင်သက်လေထွက်သက်လေလှုပ်ရှားနေတာအထက်ဆန်တက်တဲ့လေတွေအောက်ကိုစုံဆင်းတဲ့လေတွေလေတွေကလည်းလှုပ်ရှားနေတာအဲ့ဒီကနေတမာတိနဲ့ကြည့်လိုက်တော့ရွာရွာရွာရွာရွာရွာမောမောမောမောမောမောမောမောနဲ့ဆိုပြီးတခါတည်းဩခန္ဓာကိုယ်ကြီးတစ်ခုလုံးပိုးကောင်နေတက်လာတယ်လို့ပဲအဲ့ဒီကနေပြီးတော့ဆက်ကြည့်လိုက်ရင် နှံအိုခြင်းထဲနှမ်းတွေထဲ့သို့ဖြစ်ပြနေကြအနေဆသည်မိအိုခြင်းပူပူကြီးထဲမှာနှမ်းနေပြက်ထတော့ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်နဲ့နေသလိုဟောဒီခန္ဓာကိုယ်ကြီးကကြည်ပါများ ကြည်ပါများတတိထားကြည်ပါများတော့အဲ့ဒီဖုထပဓာတ်ဆိုတဲ့အဲ့ဒီသုံးမျိုးကို ကောင်းကောင်းကြီးမြင်လာရတယ်အဲ့ဒီသုံးမျိုးကို ပေါင်းစုပေးလိုက်တာက အာဘောဓာတ် အာဘောဓာတ်ကတော့ तू ကတွေးထိကောင်းတဲ့အရာမဟုတ်လို့သူ့ကိုကြတော့ဖုထပဓာတ်၃မျိုးတွေးထိတဲ့၃မျိုးထဲမှာမထည့်ဘဲနဲ့ तू ကဖွဲ့စည်းတတ်တဲ့သဘောလို့ तू ကအဲ့လိုပဲသုံးလိုက်တာ။တာမန်အဖြစ်ကျမ်းမာရေးမကောင်းတဲ့လူတွေကြရင်တော့အာဘောဓာတ်ကဥသိပြီဆိုရင်တော့ချွဲတွေတလိပ်တွေကြက်တက်ဆို့ပြီးတော့အသက်ရှူလို့ကိုမရဘူးဂလူဂလူဂလူနဲ့တခါတည်းဖြစ်လာနော်အာဘောဓာတ်တွေဆို့ပိတ်ပြီးတော့အခု ဒီမှာကိုဗစ်ဖြစ်တဲ့အခါကျတော့ဦးစင်တချို့တလေမဲကြည့်တဲ့အခါသူတို့ကအဲ့ဒါတွေပြောတယ်အသက်ရှူကအရန်ကြက်ပြီးတော့မော်ဆို့အဲ့ဒါမျိုးတွေဆိုတော့ဒီအာဘောဓာတ်ကသူတို့ရဲ့ဒီအဆုတ်တွေအသေးတွေမှာအဲ့ဒါတွေပိတ်ဆို့နေလားတော့မသိဘူးအဲ့ဒါတော့သိမှဘက်ကမသိမှာဦးစင်ကတော့ဟိုဖြစ်တဲ့လူတွေကအခုပြောတော့မောတယ်ကြက်တယ်သူတို့အဲ့ဒါမျိုးပြောလို့ပြောတာပါနော်အသက်ရှူကအရန်ခက်တယ်အသက်ကိုရှူလို့မရဘူးအဲ့ဒါမျိုးတွေသူတို့ပြောကြလို့ပြန်ပြီးတော့ကျမ်းမာရေးကောင်းလာတဲ့လူတွေက အဲ့တော့ဒါတွေကတော့အာဘောဓာတ်ကဥစီပြီးတော့ကို တခါတည်းအဲဒီပိတ်ဆို့ပြီးတော့အဲ့လိုတွေအသက်ရှူမရအောင်ဖြစ်သလားတော့မသိဘူးပေါ့နော်အဲ့တော့ဦးဇင်းတို့ဒီမှာကတော့ဆိုလိုချင်တာကတော့အာဘောဓာတ်ရဲ့သဘော ဖြစ်လာပြီဆိုရင်တော့ तू ကအဲ့လိုချွဲတွေတလိပ်တွေကြက်တစ်ဆို့ပြီးတော့အဲ့လိုဖြစ်လာတတ်တယ်အာဘောဓာတ်ရဲ့သဘောကကြံတဲ့ဟာတော့ तू ကဒီဖုဒ္ဓဘာဓာတ်၃ခုဆိုရင်ရှေ့က၃မျိုးကိုပြောလိုက်တာအဲ့တော့တဲ့အဲ့ဒီဓာတ်တဘာဝတွေကိုမြတ်စွာဘုရားကချက်တာတဲ့ အဲ့ဒီပထဝီဓာတ်ကြီးဟာသူ့အနတ်သူဖြစ်ပြီးတော့ပြတ်နေတဲ့သဘောကြီးကိုမြင်အောင်ကြည့်။အော်ပထဝီဓာတ်ကြီးကလည်းကြည့်လိုက်တဲ့အခါကျဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်တောင်းလာတယ်တင်လာတယ်ထုံလာတယ်ကျင်လာတယ်အမျိုးမျိုးပြောင်းလဲနေတာ။အဲ့တော့ပထဝီဓာတ်ကြီးကလည်းပြောင်းလဲနေတယ်တေဇောဓာတ်ကလည်းပူတလဲအေးတလဲပူတလဲအေးတလဲပြောင်းလဲနေတယ်။ဝါယောဓာတ်တွေကလည်းရှိတ်ရှိတ်ရိတ်ရိတ်ဒိတ်ဒိတ်ရွရွမောမောနဲ့ပြောင်းလဲနေတယ်ဆိုတော့ချက်သားတဲ့မင်းအဲ့ဒီရဲ့အပေါ်မှာ ပထဝီရဲ့သဘောကိုကြည့်လိုက်တော့ပထဝီရဲ့ပေါ်မှာနိဗ္ဗိန်တတိမင်းညီးငွေ့ကိုသွားလိုက်မယ်ဖုံလာတဲ့သဘောကြီးတွေကြိုက်လာတဲ့သဘောကြီးတွေနော်ပေါ်လာတဲ့ပထဝီဓာတ်ကဒါကမြတ်စွာဘုရားတခုချင်းကိုပြောတာကတချို့သောပုဂ္ဂိုလ်ကပထဝီဓာတ်ကဥသိပိတတ်တဲ့ပုဂ္ဂိုလ်ရှိလာတယ်တချို့သောပုဂ္ဂိုလ်က တေဇောဓာတ်ကဥသိတတ်တဲ့ပုဂ္ဂိုလ်ချင်းတချို့သောပုဂ္ဂိုလ်ဝါယောဓာတ်ကဥသိပိတတ်တာရှိတယ် အဲ့ဒီလိုတက်လာတဲ့အခါကျတော့ဘယ်ဓာတ်တက်တက်တက်တဲ့ဓာတ်ရဲ့အစအလယ်ဆုံးကိုဘုရားကရှုသေးခြင်းလို့အဲ့ဒီဓာတ်တစ်ပါးစီကိုမြတ်စွာဘုရားကမုံသွားအောင်ရှုလို့ပြောတာချက်သားတဲ့အဲ့ဒီပထဝီဓာတ်ကြီးကိုကြည်ပါများမြင်ပါများတော့ညံနဲ့ကြည်ရင်ကြည်ရင်ကြည်ရင်နဲ့အဲ့ဒီပထဝီဓာတ်ကြီးကိုမင်းညီးငွေ့သွားလိမ့်မယ်။ဟောဘာကြောင့်ညီးငွေ့မှာလဲဆိုတော့ပညာပေါ်မှာယက်တည်ပြီးတော့ပညာနဲ့ကြည်တာ အနိစ္စလက္ခဏာဉာဏ်ကြီးနဲ့ကြည့်တာအနိစ္စလက္ခဏာဉာဏ်နဲ့ကြည့်တဲ့အခါကျတော့အဲ့ဒါဝိပဿနာပညာလို့ခေါ်တယ်ဟောဒီခန္ဓာကိုယ်ကြီးပေါ်မှာကြည်သာတဲ့အဲ့ဒီပထဝီဓာတ်တွေဟာမြဲသလားမမြဲဘူးသွားသူချိန်ချိန်ရိမ်ရွာပထဝီဓာတ်တွေကတင်းတလဲတောင်းတလဲနော်တေသောဓာတ်တွေကပူတလဲအေးတလဲဝါယောဓာတ်တွေတွန်းတလဲကန်တလဲဖွဲ့စည်းတလဲယိုစိတလဲဆိုပြီးတော့ဓာတ်ကြီးလေးပါးရဲ့သဘောတဘာဝတွေဟာ သူ့ဟာနဲ့သူ တမျိုးပြီးတမျိုးဖောက်ပြန်နေတယ်ပြောင်းလဲနေတယ်။အော်ဒါတွေဟာမမြဲပါလား။အဲ့ဒီမမြဲတဲ့ပထဝီဓာတ်ဒီငါကိုဆိုတာဟုတ်ရလား။ငါကိုဆိုတာဟုတ်သလားငါဥစ္စာဆိုတာဟုတ်သလားငါဆိုတာဟုတ်သလားလို့သေးသေးချာချာဆင်ញင်ကြည်တာဓာတ်ဟာဓာတ်ပဲတဲ့ဘာမှအဲ့ဒါမှငါကိုဆိုတာမရှိဘူးတဲ့ငါဥစ္စာဆိုတာမရှိဘူးငါဆိုတာမရှိဘူးတဲ့ အဲ့ဒီငါကိုမဟုတ်ငါဥစ္စာမဟုတ်ငါမဟုတ်တဲ့အဲ့ဒီပထဝီဓာတ်ကြီးကိုငါကိုငါဟာငါဥစ္စာဆိုပြီးတော့အထင်နေအမြင်နေလွဲပြီးတော့တဏမာနဒိဋ္ဌိနဲ့ကတ်လို့ဒုက္ခဖြစ်တာသူကသူပထဝီဓာတ်ဟာသူသဘောသူပဲဒီပထဝီဓာတ်ဆိုတာသူကနဲ့သူတင်းတယ်လဲတောင်းတယ်လဲသူကသူဖောက်ပြန်နေတာအဲ့ဒါကြီးကိုကဲငါပိုင်တယ်ဆိုရင်ကဲမတင်းနဲ့မတောင်းနဲ့လို့အမိန်ပေးကြည်စမ်းတယ်မြတ်စွာဘုရားမရဘူးတဲ့ မရဘဲနဲ့သူကသူတင်းတက်လက်တောင်းတက်လက်နဲ့ဖြစ်နေပါတယ်ဆိုတော့ဒီပထဝီဓာတ်ကြီးကိုပဲအဲ့ဓာကြီးကို အထင်နေအမြင်နေနော်အထင်နေအမြင်နေဆိုတာတဏှာတို့ဒိဋ္ဌိတို့ပြောတာတဲ့နော်အမြင်တွေကလည်းလွဲနေတယ်ဒီခန္ဓာကိုယ်ကြီးငါ့ကိုလို့ယူထားတယ်ငါဟာလို့စွဲထားတာကတဏှာနော်လွဲနေတဲ့အမြင်ကဒိဋ္ဌိတဲ့အထင်အားဖြင့်အမြင်အားဖြင့်တဏမာနဒိဋ္ဌိနဲ့အယူကပ်ပြီးတော့မင်းတို့လွဲနေတာ တကယ်တမ်းကတော့ပထဝီဓာတ်ဟာပထဝီဓာတ်ပဲတဲ့မင်းတို့နဲ့ဆိုင်ကိုမဆိုင်ဘူးပထဝီဓာတ်ကသူ့အတူမာတလဲပြောတလဲတောင်းတလဲတင်းတလဲသူ့အတူသွားနေတာတဲ့အဲ့ဒီပထဝီဓာတ်ကအဲ့ဒီသူ့သဘောသူဆောင်နေတဲ့ပထဝီဓာတ်ကြီးကိုငါနာတယ်ငါကြိုက်တယ်ငါထုံတယ်ငါကျင်တယ်ဆိုပြီးတော့ငါလို့သွားပြီးတော့ယူလိုက်တော့ဒိဋ္ဌိဖြစ်သွားပြီတဲ့ငါဟာလို့ယူလိုက်တော့တဏှာအဖြစ်သိမ့်ပိုက်သွားပြီနော်အဲ့ဒီတဏှာမာနဒိဋ္ဌိတွေနဲ့ စွဲခဲ့လို့ယူခဲ့လို့တန်တရာကြီးရှည်ခဲ့ပြီတန်တရာကြီးသွားခဲ့ရတဲ့ဘဝတွေများလာပြီ။ဘာကြောင့်လဲ။အမြင်မမှန်ခဲ့လို့ဓာတ်ကိုဓာတ်လို့မသိခဲ့သည့်အတွက်ငါနာတယ်ငါကြိုက်တယ်ငါထုံတယ်ငါကျင်တယ်ဆိုပြီးတော့တန်ငါငါနဲ့လှုပ်နေတာဓာတ်လို့မသိလို့ပထဝီဓာတ်ကိုလည်းပထဝီဓာတ်လို့မသိဘူးတဲ့တေသောကိုလည်းတေသောလို့မသိဘူး ဝါရောကိုလည်းဝါရောလို့မသိဘူးအာဘောကိုလည်းအာဘောလို့မသိဘူးအဲ့ဒီမသိတဲ့သဘောနဲ့တဏမာနဒိဋ္ဌိတွေနဲ့ယူခဲ့သည့်အတွက်တေဃာနာနေကြတော့လေဥဒ္ဓနောဒကာတော်မတွေကဲကြပါအောင်ယူကြပါအောင်ငါနာလိုက်တာငါကြိုက်လိုက်တာငါထုံလိုက်တာငါပူတယ်ငါအေးတယ်ဆိုပြီးသေတာအဲ့ဒါဘာကြောင့်လဲအမှန်ကိုမမြင်လို့အမှန်ကို မသိလို့တဲ့ နော်အမြင်တွေမစင်ကြယ်လို့အမြင်တွေမှားနေလို့အဲ့ဒါကိုမြတ်စွာဘုရားကဘိက္ခုယဟန်တဲ့မင်းရဲ့ခန္ဓာကို ပြန်ကြည့်စမ်းတော့ဟောဒီမင်းရဲ့ခန္ဓာကိုယ်မှာအဲ့ဒီပထဝီဓာတ်ရဲ့သဘာဝတွေဟာမင်းဘာများမြဲတာရှိလဲအဲ့ဒါကိုညံနဲ့ကြည့်ဆိုတော့ညံနဲ့ကြည့်လိုက်တဲ့အခါကျဟိုကစရုဋ္ဌဇံကြီးရထားတဲ့ပုံကိုကြီးလေတမာရိကလည်းအင်မတန်အားကောင်းနေတဲ့ပုံကိုကြီးဖြစ်သည့်အတွက်တခါတည်းညံနဲ့လိုက်ကြည့်တော့ ဩခန္ဓာကိုယ်ကြီးထဲမှာတရိပ်ရိပ်တဖွာဖွာနဲ့သူ့ဟာနဲ့သူအကုန်လုံးဖြစ်နေတာတွေပြက်နေတာတွေအကုန်မြင်နေရတော့အဲ့ဒီပထဝီဓာတ်ကိုမဲကြည်စမ်းညာနဲ့ကြည်ဆိုတော့ဝိပဿနာပညာနဲ့ကြည်လဲကြည်လိုက်ရောအဲ့ဒီပထဝီဓာတ်ကြီးကမမြဲတဲ့အနိစ္စကိုသွားတွေ့မမြဲတဲ့အနိစ္စကိုသွားတွေ့တဲ့အခါကျတော့အဲ့ဒီဖြစ်ချင်းပြက်ချင်းဖြစ်ချင်းပြက်ချင်းဖြစ်ချင်းပြက်ချင်းအနိစ္စသဘောတွေကိုဒလဇတ်ပထဝီဓာတ်ရဲ့အနိစ္စကို ကြည်လဲကြည်လိုက်ရောပထဝီဓာတ်ရဲ့အစအလယ်အဆုံးအာလုံးကြည်လိုက်တော့ဩမမြဲတဲ့အနေဆာဆိုတာ ဟောကိုယ်ပိုင်ညံတဲ့သေးသေးချာချာသိလဲသိသွားပြီသိသွားတဲ့ပုဂ္ဂိုလ်ကပညာပေါ်မှာယက်တည်ပြီးတော့ကြည်လိုက်သည့်အတွက်ဒုတိယသစ္စာပေါ်မှာ ပြန်ပြီးတော့ယက်တည်ရမယ်ပညာပေါ်မှာယက်တည်ပြီးတဲ့ပုဂ္ဂိုလ်သည်နံပါတ်1 သက်စာပေါ်မှာအခြေတည်ထားရမယ်ဟောကြည့်အခုရှုရင်းပွားရင်းနဲ့သစ္စာဆိုတဲ့နေရာမှာလဲဦးဇင်းတို့ဝစီသစ္စာစတာပေါ့နော်ဒါအခြေခံမဟုတ်မပန်သောစကားကို မပြောရဘူးဆိုတော့ဝစီသစ္စာစတင်ပြီးတော့မှဟောသစ္စာတွေထဲမှာဒါအမျက်ဆုံးဖြစ်တဲ့ပရမတ္ထသစ္စာဆိုတဲ့နိဗ္ဗာန်နိဗ္ဗာန်တရားရတာဒီဒါပရမတ္ထမဖောက်မပြန်မှန်ကန်တဲ့သစ္စာတရားပဲ ဒုက္ခသစ္စာသမုဒယသစ္စာနိရောဓသစ္စာမဂ္ဂသစ္စာဆိုတဲ့သစ္စာ၄ပါးထဲမှာနိရောဓနိဗ္ဗာန်သစ္စာတရားအဲ့ဒီတော့တဲ့အခုရုပ်တွေရဲ့အပေါ်မှာကဲဒါဥစဉ်တို့အခုဒီနေရာမှာရှုတာတော့မျိုးစုံ ရှုလို့ရတာပေါ့ဒါကတော့ဥစဉ်တို့အခုကိုရှုနေကြအတိုင်းလေးနဲ့ခန္ဓာကိုယ်ကြည့်ငယ်ရိတ်ကကြည့်ကြည့်ရေညုံကကြည့်ကြည့်ဘယ်နာကကြည့်ကြည့်ခန္ဓာကိုယ်တစ်ခုလုံးကြိုက်တဲ့နေရာကကြည့် ဦးဇင်းကတော့ငရိတ်တနေရာလေးကကြည်ကြည်ဆိုတာကအဲ့ဒီနေရာလေးကနေတမာတိကိုမွေးပြီးတော့ခန္ဓာကိုယ်တစ်ခုလုံးကိုကြည်သေးခြင်းလို့အဲ့လိုမှမဟုတ်ဖ ೇನೆ ကြိုက်တဲ့နေရာကြည်ဆိုရင်မပေါ်တော့ဘယ်လိုက်ရှာမှမသိဖြစ်မှာဆိုလို့ဦးဇင်းတို့ဆရာတော်ဖရာတွေပြောထားတဲ့ရေးထားတဲ့ဤတွေတိုင်းကိုယ်တိုင်လိုက်ကြည့်တော့လေသူ့အနဲ့သူခန္ဓာကိုယ်လေးငရိတ်လေးနေရာလေးကိုအသာလေးစကြည့်လိုက်တာနဲ့တင်းလာတာလေးတွေကြက်လာတာလေးတွေ တခါတည်းအဲ့မှာလဲနေသလိုချိန်ချိန်ချိန်ချိန်လဲပေါ်တယ်ရိပ်ရိပ်လဲပေါ်တယ်ရွာရွာလဲပေါ်တယ်မောပွားလဲပေါ်တယ်ဆိုပြီးတော့အဲ့ဒီမှာတခါတည်းအမျိုးမျိုးအဲ့ဒီခေါင်းကိုသာလေးတတိထားကြည့်နေတာနဲ့ကြက်ပေါင်ဝင်းကြီးရဲ့နဲ့စီထားသလိုခေါင်းကြီးကတင်းလာတယ်ကြက်လာတယ်မိုးလာသလိုဝဲလာသလို ပိတ်တလိမ့်နဲ့ဖိထားသလိုလဲလာသလို ကြက်လာသလိုအမျိုးမျိုးပေါ်လာမှာပဲဘာကြောင့်လဲအဲ့ဒီပထဝီဓာတ်ကဥစည်းနေတဲ့ပုံကတင်းလာတာကြီးကြက်လာတာကြီး လေးလာတာကြီးအဲ့ဒီသဘော ပေါ်လာမှာပေါ့တဲ့တေဇောဓကဥစည်းတဲ့ပုံကိုကျတော့ငယ်ထိတ်ကနေမှတခါတည်းမိโกတွေထွက်နေသလိုကိုရှိန်ရှိန်ရှိန်ရှိန်နဲ့တောင်မြင်ရတယ်ဟောတေဇောဓကဥစည်းနေတာဟုတ်ဝါယောဓကဥစည်းနေတဲ့ပုံကြောရွာရွာရွာရွာရွာရွာရွာရွာရွာရွာရွာရွာနဲ့ဩကြည်တိုင်းကြည်တိုင်းကိုတရွာရွာတမောမောနဲ့ကိုဟောဖြစ်နေတာတွေ့ရတယ်အဲ့ဒီဖုထပ္ပဓာတ်တွေကိုဒါကြောင့်မို့ ငယ်တိတ်ကနေမြင်အောင် ကြည့်လိုက်ကြည့်လိုက်တော့အဲ့ဒီဓာတ်သဘောဟာတခါတည်းဉာဏ်နဲ့မြင်လာတာနော်အတပြည့်တော်တော့မမြင်သေးဘူးဆိုရင်ကြည့်ဦးဇင်းပြောတာ ပြန်ကြည့်ဦးဇင်းကအခုတရားတစ်ထိုင်တွင်ဟောတနာရီနှစ်နာရီပိတ်ယုံနဲ့အဲ့လောက်နဲ့တမာတိတရားဓမ္မတို့မရဘူးဒီတမာတိကိုအနည်းဆုံး3 4ရက်လောက်ကိုတခါတည်းနေမနာညမနာနဲ့တမာတိလေးယူတဲ့ပုံကိုဆိုခဏမြင်လာတန်းပြီးတော့မြင်တယ်အဲ့ဒါဆိုလို့ရှိရင်တော့တမာတိနည်းနည်းရှိရင်နော်တမာတိမရှိသေးရင်တော့ဦးဇင်းတော်တရားဓမ္မတွေအခုလှဲရင်းနဲ့ အသာလေးအဲ့ရလှဲတဲ့အခါလေးစိတ်ကိုနှာသီးဝမထားတော့ဘဲနဲ့ငယ်ထိန်နေရာလေးကိုတန်းပြီးတော့စိတ်လေးငြိမ်းအေးနေတတ်ဖို့ပို့လို့ကမရဘူးဆိုရင်တော့နှာသီးဝလေးပြန်ကပ်အဲ့ဒီလိုနှာသီးဝလေးကပ်ကပ်ပြီးရင်စိတ်လေးငြိမ်းရင်ငယ်ထိန်နေရာလေးမှာပြန်ကြည့်အဲ့လိုလေးနဲ့မြန်နာကြည့်ကြည့်ကြည့်ကြည့်တပတ်နှစ်ပတ်အတွင်းမှာတင်းလာတာတွေတောင့်လာတာတွေကြက်လာတာတွေရိပ်ရိပ်တွေရွရွတွေမော့မော့တွေအဲ့ဒါဓာတ်လေးပါးရဲ့သဘောတွေအကုန်လုံးစပြီးတွေ့ရလိမ့်မယ်အဲ့ဒီတွေ့လာပြီဆိုရင်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 အနိစ္စမမြဲတာလေးကိုဒလဇက်ပဲကြည်ရင်ကြည်ရင်ကြည်ရင်နဲ့ဟောခန္ဓာကိုယ်ကြီးတကောလုံးတကောင်လုံးကြိုက်တဲ့နေရာကြီးအကုန်မြင်သွားလိုက်အဲ့ဒါဓာကြီးလေးပါးရဲ့သဘောတွေသူဟာနဲ့သူတွေဩခန္ဓာကြီးတစ်ခုလုံးတရွရွတမောမောပူပူပူလိုက်ပူတာတစ်မျိုးအေရာတစ်မျိုးရှိမ့်ရှိမ့်တစ်မျိုးရိပ်ရိပ်တစ်မျိုးရွရွတစ်မျိုးဩကြိုက်တဲ့နေရာမှာကြည့်ကြိုက်တဲ့အချိန်တိုင်းမှာကြည့်ဒကာဒကမတို့တစ်ခါမြင်မှုသွားရင် တရားထိုင်ပြီးတော့အာနာပါနပြန်ပြီးတော့တမာတိပြန်လှုပ်ဖို့ကလည်းဒကာဒကမတို့အိမ်မှာအတော်ခက်တယ်နော်တနေ့မှာတနာရီတောင်မှနေတိုင်းထိုင်ပြစ်တာမဟုတ်ဘူးဟုတ်တယ်မဟုတ်လားမနဲ့လှုပ်နေရတာဆိုတော့လေအတော်ခက်တယ်ကြံတဲ့ကမ္မထာနေကြတော့လေအခုပြောသလိုအတုပါတို့ရောစုတို့ဆင်ញင်ပွားများဆိုတော့လေအဲ့ဒီလောက်သိမလှုပ်ချင်ဘူးဟောဒီကမ္မထာလေးကတော့ဒကာဒကမတို့ပေါ်အောင်ဖော်ကြည့်ဒါကတော့ကိုကြိုက်မှကိုလှုပ်ပါလှုပ်တာကတော့ဒါပေမဲ့ဥစဉ်ပြောတာကဥစဉ်တော့ဒကာဒကမတွေဒီနီးလေးကတော့ အချိန်တိုင်းတရားအားထုတ်ရတာမပြင်းဖြစ်လာလို့ဦးဇင်းကဒါကိုကိုကိုတိုင်းလုံနေလို့ပါနော် စိတ်လေးငြိမ်အေးနေပြီးသူခန္ဓာကိုယ်လေးကြည့်သူကသူရိပ်ရိပ်ရိပ်ရိပ်ရွာရွာရွာမောမောဒီဟာလေးပဲအနိစ္စလက္ခဏာတင်ပြီးတော့ရှုနေရတာစိတ်ကဘေးကိုမထွက်ချင်တော့ဘူးပေါ်တော့ကတဖာဖန်းဟာနာသီရဝင်လေထွက်လေဟာတခါတလေဒါဦးဇင်းဆိုနမိတ်တရားလည်းအရင်ရထားတဲ့အခါကျတော့အာတမာတိယမရတခါနမိတ်တင်းတန်ပြန်ပြန်လောက်ပြန်ရော လောက်လဲနမိတ်ကကြာကြာပဲခံမလဲဒီလောက်တနေကုန်ဟောပြောတရားပွဲတွေနဲ့တာရဲ့နာရဲ့အလုပ်ပေါင်း16000နဲ့ဘယ်လိုမှတမာတိကတီလို့မရဘူးတောထွက်ပြီးပြန်ပြီးတော့အေးဆေးလောက်ရင်တော့ရတာပေါ့ဒီမှာလူမှုရေးဘာသာရေးတွေနဲ့ဆိုဥစဉ်ကလည်းကြောင်းမူကိုချင်းစာတာပါနော်အော်ဒကာဒကမတွေစာဖို့နေရေးလူမှုရေးစီးပွားရေးအရေးပေါင်းမြောက်များစွာတဲ့ကနေမှတရားတွေအထောက်ရတဲ့အခါကျတော့အော်ဒီလိုလေးများနာပေါ်အောင်လုပ်ပြီးတော့ ဒကာဒကမတွေဒါလိုလေးထိုင်ရှုပြီးအနေဆလက္ခဏာဉာဏ်ဒါဝိပဿနာဉာဏ်ကြီးနော်ဒီအနေဆလက္ခဏာဆိုတဲ့ဝိပဿနာဉာဏ်ကြီးရုပ်တရားရဲ့အပေါ်မှာစပြီးကိုမြင်တာအဲ့ဒီလိုမြင်တဲ့အစဉ်မြန်ရသွားပြီးတော့ဓာတ်ကြီးလေးပါးတွေအော်တမျိုးပြီးတမျိုးရှိန်ရှိန်ရိပ်ရိပ်ရွာရွာမောမောအိုးတင်းတက်လက်တောင်းတက်လက်ခန္ဓာကြီးကိုမှကြည်တိုင်းကြည်တိုင်းကြည်တိုင်းကြည်တိုင်းမှရိပ်ရိပ်ရိပ်ရိပ်ရွာရွာရွာရွာဖောဖောဖောဖောနဲ့ဒါကိုအိဋ္ဌလက္ခဏာတင်ပြီးတော့ရှုရင် ပညာပေါ်မှာယက်တည်ပါပြီမြတ်စွာဘုရားအလိုတော်ကြအတိုင်းပညာပေါ်မှာယက်တည်တယ်ဆိုတာချက်သားတခြားမဟုတ်ဘူးအဲ့ဒီပထဝီဓာတ်ကိုမြင်အောင်ကြည့်တာတေဇောဓာတ်ကိုမြင်အောင်ကြည့်တာအာဘောဓာတ်ကိုမြင်အောင်ကြည့်တာဝါယောဓာတ်ကိုမြင်အောင်ကြည့်တာပထဝီတေသောအာဘောဝါယောဆိုတဲ့အဲ့ဒီဓာတ်တဘာဝတွေရဲ့အစအလယ်ဆုံးတွေကိုမြင်အောင်ကြည့်ပြီးတော့ငါနာတယ်ငါကြိုက်တယ်ဆိုတဲ့ဒိဋ္ဌိကိုခွာပြီးတော့အမြင်မှား အထင်မှားဆိုတဲ့အမှားတွေကိုပယ်တဲ့နော်အမြင်မှားအထင်မှားဆိုတဲ့အမှားတွေကိုပယ်ပြီးတော့အဲ့ဒီပထဝီဓာတ်ရဲ့အနိစ္စလက္ခဏာတေဇောဓာတ်ရဲ့အနိစ္စဝါယောဓာတ်ရဲ့အနိစ္စဆိုပြီးတော့အဲ့ဒီပေါ်လာတဲ့ဓာတ်သဘောတွေရဲ့အနိစ္စလက္ခဏာကိုဒလဇတ်ကြည်ရင်ကြည်ရင်နဲ့သစ္စာပေါ်မှာတည်မိသွားလိမ့်မယ်တဲ့သစ္စာဘူမိဖြစ်သွားမှာဘလို့ဖြစ်သွားမလဲဆိုတော့ဒုက္ခသစ္စာလို့မြင်လာမယ်နော် ဒကာဒကမတွေအခုကြည်ရင်ကြည်ရင်ကြည်ရင်နဲ့ဩဒါကြီးဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ပထဝီဓာတ်တရားလည်းဖြစ်ပြက်ဖြစ်ပြက်တေဇောဓာတ်တရားလည်းရှိမ့်ရှိမ့်ရှိမ့်ရှိမ့်ရှိမ့်ရှိမ့်နဲ့ဖြစ်ပြက်ဖြစ်ပြက်ဝါယောဓာတ်တရားလည်းဖြစ်ပြက်ဖြစ်ပြက်အနေဆာအနေဆာအနေဆာဆိုရွတ်နေတာလည်းမဟုတ်ဘူးနော်ယရာပညာရပတ္တတိတဲ့ဉာဏ်လေးနဲ့အသာလေးကြည့်ပြီးတော့မမြဲတာကိုသိနေတာအချိန်ချိန်ချိန်ချိန်ရဲရဲရဲရဲရွာရွာရွာရွာမောမောမောမောနဲ့ တချိန်ချိန်တရရဲ့တတုတ်တုတ်နဲ့ဖြစ်နေတာကြီးကိုအသာလေးတတိထားပြီးတော့မမြဲတဲ့အနေဆာပါလားအနေဆာပါလားအနေဆာပါလားလို့အဲ့လိုကြည်ပါများကြည်ပါများကြည်ပါများလားတော့စိတ်ထဲမှာဘာဖြစ်လာလဲဒုက္ခလို့မြင်လာတာ။အော်ဖြစ်ချင်းပြက်ချင်းသင်္ခါရတရားတွေဟာဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဖြစ်ပြက်နေရတာဒီဒုက္ခကြီးပါလားညင်းငွေတရားကြီးပါလားလို့ဟော မြင်သွားရင်အဲ့ဒါတစ္ဆာဘူမိတစ္ဆာပေါ်မှာသွားပြီးတော့ယက်တည်နေပြီအဲ့ဒီဒုက္ခတစ္ဆာကို မြင်တော့မှအဲ့ဒီဒုက္ခတစ္ဆာကြီးကို မုန်းတာဒီခန္ဓာ၅ပါးရုပ်တရားကြီးဟာဩရုပ်တရားတွေကလည်းဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်တိတိတိတိနေတဲ့နံတရားတွေကလည်းကြည့်လိုက်တော့ဩရိတ်ရိတ်ရိတ်ရိတ်ပေါ်ပြနေတာကရုပ်တရားသွားသွားသွားသွားတိနေတာကနံဟော ရှိမ့်ရှိမ့်ရှိမ့်ရှိမ့်ရှိမ့်ရှိမ့်နဲ့ပေါ်ပြနေတာကယုတ်အဲ့ဒီယုတ်ပေါ်ပြတိုင်းပေါ်ပြတိုင်းမှာသွားသွားသွားသွားသိတာကနာရွာရွာရွာရွာရွာရွာရွာရွာနဲ့ပေါ်ပေါ်ပေါ်ပေါ်လာတာကယုတ်အဲ့ဒီပေါ်ပြနေတဲ့ယုတ်သဘောတွေကိုသွားသွားပြီးသိနေတာကနာဟောကြည့်လိုက်တဲ့အခါကျတော့ခန္ဓာကိုယ်ပေါ်မှာစတွေ့တာကတော့ယုတ်ဟောကြည်ရင်ကြည်ရင်ကြည်ရင်နဲ့ဘာသွားတွေ့နာရဲ့လက္ခဏာကိုသွားတွေ့တာ ဩဒီရုပ်တရားတရိပ်ရိပ်တဖွာဖွာနဲ့ဩဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဩရုပ်တင်ဖြစ်ပြက်နေတာလားမဟုတ်ဘူးသိနေတဲ့နံတရားတွေကလည်းဖြစ်လိုက်ပြက်လိုက် ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဒီရုပ်နဲ့ဒီနံဟာဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဖြစ်ပြက်နေပါလားဆိုတော့နာမရူပပြိစေဒဉာဏ်နာနဲ့ရုပ်ကိုပိုင်းခြားသိတဲ့ဉာဏ် ဥရိယဘယညာအဲ့ဒီနာနဲ့ရုပ်တွေဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဆိုတာကိုသိနေတာကဥရိယဘယညာဟောဉာဏ်စဉ်တွေတက်လာတာနော်ယုတ်ကမထန်းကိုစပြီးတော့ဓလေးပါအဖွဲ့အစည်းယုတ်ကမထန်းကနေဒကာဒကမတို့ပညာပေါ်မှာ အခြေခံပြီးတော့ဝိပဿနာပညာဉာဏ်နဲ့သုံးသပ်လိုက်ဆင်ញင်လိုက်တဲ့အခါကျတော့အော်ဒီယုတ်တရားတွေဟာတရိပ်ရိပ်တဖွာဖွာနဲ့ပူလိုက်အေးလိုက်တောက်လိုက်တင်းလိုက်ထုံလိုက်ကျင်းလိုက် ရှိတ်ရှိတ်ရိတ်ရိတ်ရွာရွာမောမောဩဖြစ်ပြီးပြက်နေပါလားဖြစ်ပြီးပြက်နေပါလားဖြစ်ပြီးပြက်နေပါလားလို့ဖြစ်ချင်းပြက်ချင်းဖြစ်ချင်းပြက်ချင်းအဲ့ဒီဖြစ်ချင်းပြက်ချင်းရုပ်ရဲ့အနိစ္စကို မြင်ပြီးရုပ်ရဲ့အနိစ္စကိုမြင်တော့ရုပ်တဘာဝသိပြီအဲ့ဒီရုပ်တွေဖောက်ပြန်နေသလိုပဲနာနေကလည်းရုပ်ပြောင်းတိုင်းပြောင်းတိုင်းသွားတည်တာရှိတ်ရှိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ရွာရွာရွာရွာမောမောမောမော ဩပေါ်တိုင်းပေါ်တိုင်းနန်းတွေကပြောင်းပြောင်းညှို့ရတာကနန်းအဲ့ဒီနန်းကလည်းမြဲသလားဆိုတော့မမြဲဘူးအဲ့ဒီရုပ်ကလည်းဖောက်ပြန်ပြောင်းလဲနေတယ်နန်းကလည်းပြောင်းလဲနေတယ်နန်းကလည်းပြောင်းပြောင်းညှို့တာအဲ့ဒီရုပ်နဲ့နာနဲ့ဟာတထထပြက်ပြီးတထထပြက်ပြက်ပြက်ပြက်နေတာအနေစာဟောပထမရုပ်ရဲ့အနေစာကိုမြင်အောင်ကြည့်တယ်ဒုတိယနာရဲ့အနေစာကိုမြင်အောင်ကြည့်တယ် တတိယကကြတော့ယုတ်နဲ့နာနဲ့နှစ်ခုလုံးရဲ့အနိစ္စကိုမြင်အောင်ကြည့်တာယုတ်နဲ့နာနဲ့ဒီနှစ်ခုလုံးဟာအော်တရိပ်ရိပ်တဖွာဖွာနဲ့ဖြစ်ပျက်နေတဲ့သဘောတွေဟာအနိစ္စလက္ခဏာကြီးပါလားလို့ကြည့်လိုက်တဲ့အခါကျတော့ဩဒိယဘယညာအဲ့ဒီဩဒိယဘယညာဘိုင်းမှာ အခုလိုခန္ဓာကိုယ်မှာတင်ပြီးတော့အနိစ္စအနိစ္စအနိစ္စဆိုပြီးတော့ရုပ်ရဲ့အနိစ္စကိုလည်းရှုလိုက်နာမ်ရဲ့အနိစ္စတွေရှုလိုက် ဒီယုံနဲ့ဒီနာမှာရှုနိုင်ပြီဆိုတတ်ထက်ထက်ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ကိုရှုရင်းရှုရင်းရှုရင်းနဲ့ဘာဖြစ်လာမလဲဟောခန္ဓာကြီးကတစ်ခါတလေလျှက်စီးတွေလက်နေသလိုခန္ဓာကြီးတွေဖြစ်လာတတ်တယ်နော်တခါတလေကြတော့အဲ့ဒီဖြစ်ပျက်အစဉ်မှာကြည်ရင်ကြည်ရင်ကြည်ရင်နဲ့ဥရိယဘယညာအနုစားနဲ့အရင်သားပဲလဲတက်လဲတက်သွားရောအဲ့ဒီဟာတွေကအကုန်ပြောက်ပြီးငြိမ်အဲပြီးကြီးနေတာကြီးတဲ့ရောက်နေတတ် ကောင်းကင်ကြီးမှာနေရသလိုဟိုးအာကာသကြီးထဲမှာဘာမှအတွေ့အတာလေးမရှိဘဲနဲ့ငြိမ်ပြီးအဲပြီးကြည်ပြီးနေရသလိုအဲ့ဒီ level တွေဖြစ်တတ်တယ်လင်းနေတဲ့အလင်းကြီးထဲမှာနေရသလိုဖြစ်တတ်တယ်နော်အဲ့ဒါဒီဝိပဿနာရဲ့ညစ်ညူးကြောင်းလို့ခေါ်ပါတယ်နော်ဝိပဿနုပကိလေသနော်ဝိပဿနာရဲ့ ဒါအညစ်အကြေးသူကဒီအညစ်အကြေးကတမာတိရင့်မှလာမှာနော်တမာတိမရင့်သေးရင်ဖြစ်ပြက်မမြင်သေးရင်မလာဘူးအဲ့ဒီဥဒယဗျာညံရဲ့အပိုင်းမှာဥဒ္ဒနောတရားဓမ္မတွေသေသေးချာချာအဲ့ဒီအခုဒီရုပ်သဘောတွေရဲ့ဖြစ်တာပြက်တာနာမ်သဘောတွေရဲ့ဖြစ်တာပြက်တာရုပ်တွေနာမ်တွေဟာအော်ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ပါလားဆိုပြီးတော့ဒလဆက်ကြည်နေရင် ကြည်နေရင်လည်းကြမှာ တမာရီတွေအားကောင်းလာတဲ့ခါကျမှဥရိယဘယညာအရင်သားကိုကိုးသွားတဲ့ခါကျမှအဲ့ဒီမှာလင်းနေတာကြီးတွေထိန်နေတာကြီးတွေအာဂါတာတဲ့နေရတာကြီးသလိုအဲ့ဒီလိုတခါတည်းတတိတွေကလည်းဩမြဲလိုက်တာကောင်းလိုက်တာပြောမနေနဲ့ဩငါလောက်တတိကောင်းတဲ့လူရှိတောင်ရှိမှာမဟုတ်တော့ဘူးစောစောတုန်းကဟဲမှာအောင်ဟဲမှာအောင်ဟဲစိတ်ကတောင်ပြေးလိုက်မြောက်ပြေးလိုက်ခိုးရောက်လိုက်ဒီရောက်လိုက်အခုကျတော့မပြေးတော့ဘူးစိတ်ကအဲ့ဒီနာတွေငြိမ်ဝော့ပြီးအဲပြီးကြေးပြီးတော့ အလင်းကြီးတဲ့နေရသလိုတခါတည်းတတိအာရိယကောင်းလာတယ်တမာရီအာရိယကောင်းလာတယ်ဩဘာသောပီတိတာချမ်းသာလိုက်တာဒါကတော့နိဗ္ဗာန်ကြီးရပြီနိဗ္ဗာန်နိဗ္ဗာန်လို့ပြောနေတာဒါကြီးပဲဆိုပြီးတော့နိဗ္ဗာန်လို့လည်းထင်သွားရတယ်နော်အဲ့ဒီလို ချမ်းသာသွားတာတွေပီတိဖြစ်သွားတာတွေအေးမြသွားတာတွေအဲ့ဒါတွေအကုန်လုံးခံစားရတတ်တယ်အဲ့ဒီခံစားရရင်အဲ့ဒါဒီ အော်ဒါဝိပဿနာအငြိအကျေငါလမ်းကြောင်းမဟုတ်သေးဘူးဆက်တဲ့ဘယ်ကိုပြန်တဲ့ရမလဲအဲ့ယုံနာဖြစ်ဖြစ်ပြန်ရှုအဲ့ဒါကိုပြောတာစောစောကကြည်သွားပြီးအေးသွားပြီးလင်းသွားပြီးထိန်သွားပြီးဆိုဖြစ်ပြမြင်သေးလားဘယ်ရောက်သွားမှမသိတော့ဘူးချမ်းသာလေးနဲ့မိတ်နေတာအဲ့ထိန်တော့မလေးကောင်းလိုက်တာကောင်းလိုက်တာနော်နောက်ကြတော့လည်းအဲ့နေရာလေးကတရားထိုင်ရကျင်တာအဲ့မှာလောဘလည်းဖြစ်ရောကြီးမရတော့ဘူးပြန်အားထုတ်ရကိုမရတော့ဘူးပြဘယ်ရတော့မှလောဘကတ်သွား ဖြစ်ပျက်ကိုရှုပြီးတော့လောဘဒေါသမောဟငြိမ့်သွားတဲ့နေရာလေးမှာရောက်သွားမှ तू ကတမာရီအားကောင်းလို့ပေါ်လာတဲ့အပေါ်လေးပေါ်မှာသွားပြီးတော့အဲ့ဒီမှာကိုကအနိစ္စမရှုတော့ဘဲနဲ့အငြိမ့်ဓာတ်အေးအေးဓာတ်အကြည်ဓာတ်ချမ်းသာတဲ့ပီတိဖြစ်တဲ့အေးမြတယ်ဆိုတာကြီးတဲ့မှာသွားပြီးတော့ငြိမ်ဝတ်ပြီးနေလိုက်တော့ယုံ nant ဖြစ်ပြပြန်ပြောက်သွားလို့အဲ့ဒါကြောင့်ဝိပဿနာရဲ့ညဉ့်ညူးချောင်းလို့ပြောတာဟောအခုရှုရင်းနဲ့ဥဒ္ဒနောတရားတော်မတွေဒါ အခုအနိစ္စလက္ခဏာဉာဏ်ကိုပဲပြောသေးတာနော်ရုပ်တရားပေါ်ပေါ်မှာနံတရားပေါ်မှာအနိစ္စလက္ခဏာဉာဏ်ကိုဒလက်ဆက်အဲ့လိုရှုရင်းရှုရင်းတဲ့အကြမှာအခုပြောတဲ့လင်းလာတယ်ကြည်လာတယ်ထိန်လာတယ်အေးလာတယ်ဆိုတဲ့ဟာတွေရောက်လာလိမ့်မယ်ရောက်လာရင်ဘာပြန်လုပ်ရမလဲအဲ့ဒီနောက်မလိုက်နဲ့အဲ့ဒီယုံနံဖြစ်ပျက်ကိုပြန်ရှု အော်ဒီယုတ်တရားတွေကလည်းဖြစ်ပြီးပြတ်နေပါလားရဲရဲရဲရဲရွာရွာရွာရွာမောမောတွေအော်နံတရားတွေကလည်းယုတ်ကမပေါ်ရင်နံပြန်ရှုတခါလေအရန်အင်းငိမ့်နေယုတ်ကရှိန်ချင်းရိတ်ရိတ်တွေကမပေါ်တော့ဘူးပျောက်သွားတာပျောက်သွားတဲ့အခါကျတော့ဘာပြန်လို့ရလဲအဲ့နံတရားလေးပြန်ကြည့်နံလေးကတိပြက်တိပြက်တိပြက်တိပြက်ဆိုတော့အဲ့ဒီတိပြီးပြက်နေတဲ့နံရဲ့အနိစ္စလက္ခဏာလေးကိုပြန်တင် အဲ့ဒီလိုတင်ရင်လည်းနောက်ကြတော့ရုပ်တွေပေါ်ပြန်မြင်လာတယ်။အော်ဒီရုပ်တွေကလည်းဖောဖောဖောဖောဖောဖောဖောဖောရိပ်ရိပ်ရိပ်ရိပ်ရိပ်ရိပ်ရိပ်ရိပ်ရိပ်အော်ရုပ်တွေကလည်းတဖောဖောတရိပ်ရိပ်နဲ့အဲ့ဒီလိုမြင်ရင်မြင်ရင်မြင်ရင်နဲ့ဟောဥဒိယဘယညာဖြစ်တယ်ပြတ်တယ်လို့ရှုနေရကနေဘင်ခညာနဲ့ဟောမြန်လုံးအပြည့်တော့အပြက်ကြီးပဲဒလဇက်မြင်တော့အပြက်တယ်ကြီးပဲဒလဇက်မြင်ပြီးတော့အပြက်တွေရဲ့အပေါ်မှာ ကြည်နေရတာကြည်နေရတာကြီးကညီငွေသွားပြီဒီအပြက်တော်ကြီးတဲ့နေရတာအဲ့ဒီလိုနိဗ္ဗိန်တတိတဲ့ညီငွေလဲညီငွေသွားရောဟောဒုက္ခသစ္စာညာနဲ့ဝင်ပါပြီအဲ့ဒါသစ္စာပေါ်မှာတည်ပါပြီအဲ့ဒီယောဂီသည်အနိစ္စကို မြင်နေယုံနဲ့အဲ့ဒါမရသေးဘူးဒုက္ခလက္ခဏာကြီးမြင်လာရပါလိမ့်မယ် ဒီယုတ်တရားကြီးရလည်းဖြစ်ပြီးပြတ်နေရပါလားနံတရားတွေကလည်းဖြစ်နေရဖြစ်ပြီးပြတ်နေရပါလားဝိညာဉ်လည်းဖြစ်ပြီးပြတ်တယ်ဝေဒနာတွေကလည်းဖြစ်ပြီးပြတ်တယ်တင်ညာလည်းဖြစ်ပြီးပြတ်တယ်သင်္ခါရလည်းဖြစ်ပြီးပြတ်တယ်ဟောခန္ဓာ၅ပါးလုံးဖြစ်ပြက်ကိုရှုနိုင်တဲ့ပုဂ္ဂိုလ်ကသိနေတဲ့စိတ်ကလေးကလည်းဖြစ်ပြီးပြက်ခံစားတာတွေကလည်းဖြစ်ပြီးပြက်မှတ်သားတာတွေကလည်းဖြစ်ပြီးပြက်လောဘဒေါသမောဟဆိုတဲ့သင်္ခါရတွေကလည်းဖြစ်ပြီးပြက်အကုန်လုံးဖြစ်ပြက်ဖြစ်ပြက်ဖြစ်ပြက်ဖြစ်ပြက်ဒလဇတ်သွားတာ အဲ့ဒီလိုဖြစ်ပြဖြစ်ပြတယ်ကြီးပဲခန္ဓာ၅ပါးကြီးပေါ်မှာအကုန်လုံးတင်ရှုလိုက်ကိုကညံမပြီးရင်ယုံနာနှစ်ပါးပေါ်မှာတင်ရှုအော်ဒီယုတ်တရားလည်းဖောက်ပြန်ပျက်စီးနေပါလားနာမ်တရားတွေကလည်းဖြစ်ပြီးပြက်နေရပါလားအော်ယုတ်ကလည်းဖြစ်ပြီးပြက်နာမ်ကလည်းဖြစ်ပြီးပြက်အော်ဒီယုတ်နဲ့ဒီနာဖြစ်ပြီးပြက်ဖြစ်ပြီးပြက်ဖြစ်ပြီးပြက်နေရပါလားဖြစ်ပြီးပြက်နေရပါလားလို့ကြည်ရင်ကြည်ရင်ကြည်ရင်နဲ့ရှုရင်နဲ့ကိုအဲ့ဓာကြီးကိုညင်းငွေ့ပြီးတော့အဲ့ဒီမှာဒုက္ခ လက္ခဏာကြီးထင်ပြီဆိုရင်တော့နိဗ္ဗာန်နေပါပြီချက်သားတော်တဲ့မင်းတို့တန်တရာကြီးထဲမှာတဝက်လဲလဲနဲ့အိုလိုမဆုံးနာလိုမဆုံးသေလိုမဆုံးနဲ့မင်းတို့ပြေးနေရတာဘာကြောင့်လဲသိလားမသိပါဘူးဖေ။ဒုက္ခကိုဒုက္ခလို့မသိလို့အိုဒုက္ခနာဒုက္ခသေဒုက္ခတော့လူတိုင်းသိတယ်လေလူတိုင်းမြင်နေရတာ အဲ့ဒီဒုက္ခပြောတာမဟုတ်ဘူးဖြစ်ပြက်သင်္ခါရဒုက္ခတွေကိုမမြင်ခဲ့လို့အခုယုံနဲ့နာနဲ့ရဖြစ်ချင်းပြက်ချင်းသင်္ခါရတရားကြီးကိုဒလဇက်မြင်လာတဲ့အခါကျတော့မှညင်းငွဲ့ပြီတဲ့အဲ့ဒီကြတော့မှဟောဒုက္ခဘောမှာ မြင်ပြီတစ္ဆာဆိုင်ပြီတရားရှုတယ်ဆိုအဲ့တစ္ဆာဆိုင်အောင်ရှုရအနေဆာအနေဆာအနေဆာမြင်နေုံနဲ့မရသေးဘူးအောက်ကတရုဏဝိပဿနာပဲ ဒုက္ခဉာဏ်ကြီးတွေထင်လာမှဘလဝဝိပဿနာဖြစ်တယ်တဲ့အာကြည့်တော်ဝိပဿနာဖြစ်လာဒီခန္ဓာကိုယ်ကြီးပေါ်မှာကြည်ရင်ကြည်ရင်တဲ့ကို ဖြစ်ပြက်သင်္ခါရတွေသည်ဒုက္ခကြီးပဲဆိုပြီးတော့ငြင်းငွေသွားတော့မှအဲ့ဒီကြတော့မှဒုက္ခသစ္စာသည်ပိုင်ချာသိအပ်တော်တရားလို့ဘုရားကဟောထားတော့ဦးဇင်းတော်တရားဓမ္မတွေကဒုက္ခကိုပိုင်ချာသိပြီ ဒုက္ခသစ္စာကိုပိုင်းခြားသိလိုက်တာနဲ့တပြိုင်နက်တည်းတွေ့တာတဲ့သမှုရိယကိုပယ်ပြီတဲ့တဏှာကိုပယ်ပြီသောတော်ပြောခဲ့ပြီ အမြင်မှအထင်မှအမှတ်မှအယူမှဆိုတဲ့တဏမာနဒိဋ္ဌိတွေနဲ့ဟောဒီယုတ်ကြီးကိုငါယုတ်ငါကိုငါဟာငါပူတယ်ငါအေးတယ်ငါတောက်တယ်ငါတင်းတယ်ဆိုပြီးတော့ ဓာတ်လို့လည်းမသိဘူးတဲ့နော်မသိဘဲနဲ့ဒီပေါ်မှာငါသူတော်ဘာယောက်ျားမိန်းမငါကိုငါဟာဆိုပြီးတော့အထင်တွေလွဲကြတယ်အမြင်တွေလွဲကြတယ်အဲ့ဒီအထင်တွေအမြင်တွေဆိုတာဘာပြောရလဲဆိုတဏမာနဒိဋ္ဌိကိုပြောတာတဲ့တဏအဖြစ်မာနအဖြစ်ဒိဋ္ဌိအဖြစ်အယူလွဲထားတာကိုပြောတာအခု အမှန်ကိုမြင်လိုက်တော့ဩဒါကြီးကဒုက္ခသစ္စာကြီးပါလားဩဒုက္ခတော့ဒုက္ခခဲကြီးပါလားဖြစ်ပြီးတော့ပြက်နေရပါလားဖြစ်ပြီးတော့ပြက်နေရပါလားလို့ ဉာဏ်နဲ့ကြည်ရင် ကြည်ရင်ကြည်ရင်ကြည်ရင်နဲ့အဲ့ဒီမှာဒုက္ခလို့လည်းမြင်ရောအဲ့ဒီပေါ်မှာတွေ့တာတဲ့သမှုရိယကိုအဲ့ဒီကြမှာပယ်တာဒုက္ခလို့မြင်မှ သမှုရိယကိုပယ်မှာတဲ့အဲ့ဒီသမှုရိယကိုပယ်ချောင်းဖြစ်ခြင်းပြက်ခြင်းတွေဟာဒုက္ခသစ္စာကြီးပါလားလို့ရှုနေတာကိုမက္ခသစ္စာလို့ခေါ်တာ အနိစ္စအဖြစ်ရှုတယ်ဒုက္ခအဖြစ်ရှုနေတယ်အဲ့ဒါသည်မက္ခသစ္စာလို့ခေါ်တာအဲ့ဒါစောင့်ကြည့်ပြီးတော့မက္ခင်၅ပါးနဲ့စောင့်ရှုနေတာအဲ့ဒီမက္ခင်၅ပါးနဲ့စောင့်ပြီးတော့ရှုရင်ရှုရင်ရှုရင်ရှုရင်နဲ့ဒုက္ခသစ္စာပိုင်းခြားသိပြီးသမုဒိယပယ်တာပွားနေတာကမက္ခဒုက္ခသမုဒိယချုပ်တော်နိရောဓနိဗ္ဗာန်တဲ့ဟောအဲ့ဒါရသွားရင်ဘိက္ခုယဟန်တဲ့အဲ့ဒါသစ္စာပေါ်မှာတည်နေတယ်လို့ပြောတာ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 အကြိမ်ကြိမ်ရှုရမှာဘာဝိတာဘဟုလီကတာအကြိမ်ကြိမ်ပွားများနေလိုက်စမ်းမှာအကြိမ်ကြိမ်အထုတ်နေလိုက်စမ်းမှာဘလောက်လို့မပြောဘူးနော်ဘလောက်လို့မပြောဘူးသစ်ပင်ကြီးရင် ကြီးကြီးဓာတ်နဲ့ခုတ်ရတာပဲသစ်ပင်သေးရင်ခဏပြတ်တာပဲဥစဉ်တော့ဓာရမတွေဥစဉ်တော့တွေတတန်တရာလုံးကတဏမာနဒိဋ္ဌိဘလောက်အစွဲကြီးသလဲများများစွဲခဲ့ရင်များများဖြတ်ရမှာပါ အခုပုဂ္ဂိုလ်တာတိမင်းကြတော့တထိုင်နဲ့တည်းလေအခုကြည့်လေမြတ်စွာဘုရားချက်သားတဲ့အဲ့ဒီမင်းပညာပေါ်မှာမင်းအခြေတည်စမ်းပညာနဲ့ကြည်စမ်းလို့ပြောတာပညာနဲ့မင်းရဲ့ခန္ဓာကိုကြည်စမ်းဘလို့ကြည့်မှလဲအဲ့ဒီပထဝီဓာတ်တွေကိုမင်းမြင်အောင်ကြည့်ခန္ဓာကိုယ်ကြီးတွေမှာတောင့်လာတဲ့သဘောတွေတင်းလာတဲ့သဘောတွေမြတ်စွာဘုရားစစချင်းတော့ဆံမင်ခြေသက်လက်သက်နဲ့ပြလိုက်တာဆံမင်ခြေသက်လက်သက်သွားအရင်နဲ့ပြလိုက်ပြီးတော့အဲ့ဒါတွေနဲ့စုဖွဲ့ထားတဲ့ခန္ဓာကိုယ်ကြီးက သဘောကြည့်လိုက်တဲ့အခါကျတော့မာသဘောပျော့သဘောရှိတယ်တောင်သဘောတင်းသဘောတွေရှိတယ်အဲ့ဒါသဘောဉာဏ်နဲ့ကြည့်တော့ဘာမြင်မှာအဲ့သဘောမြင်ရမှာအဲ့ဒီသဘောကိုသေးသေးချာချာလေးသဘောကြည့်လိုက်တဲ့အခါကျတော့အော်သူသဘောသူဆောင်နေတာပါလားတင်းတက်လက်တောင်တက်လက်နော်အမျိုးမျိုးဟိုတေသောတတ္တရာပူတက်လက်အေးတက်လက်ဟိုကရိပ်ရိပ်ရွရွမောမောတွန်းတက်လက်ကန်တက်လက်ဖွဲ့စည်းတက်လက်ရိုစီးတက်လက်အော်သဘောတွေကြည့်လိုက်တဲ့အခါကျတော့ သူသဘောသူဆောင်နေတဲ့သဘောတွေပဲရှိပါလားလို့သဘောရဲ့လက္ခဏာကိုမြင်အောင်ကြည်ခိုင်းတာမြတ်စွာဘုရားကသဘောကိုမြင်အောင်ကြည်တဲ့သဘောကိုကြည်လိုက်တဲ့အခါရောက်တော့ပထဝီဓာတ်ရဲ့အပေါ်မှာနိဗ္ဗိန်တတိမင်းညင်းငွေ့သွားလိမ့်မယ်။အော်ဒီပထဝီဓာတ်ကြီးရဲ့ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်နဲ့ဓာတ်ကြီးတွေကအမျက်မပြတ်ဒလသတင်းတလဲတောင်းတလဲထုံတလဲအမျိုးမျိုးဖြစ်ပြီးပြက်နေရပါလား ဝါရောတက်တွေကလည်းရိတ်ရိတ်ရိတ်ရိတ်ရိတ်ရွာရွာရွာရွာမောမောမောမောအော်တေသောတက်တွေကချိန်ချိန်ချိန်ချိန်ရိတ်ရိတ်ရိတ်ရိတ်တုတ်တုတ်တုတ်တုတ်ရွာရွာရွာရွာနဲ့ခန္ဓာကြီးတစ်ခုလုံးကကြည်လိုက်စမ်းဓာတ်ကြီးလေးပါးရဲ့အစုအဝေးတွေဟာတရိပ်ရိပ်တရွရွတမွမွနဲ့အကုန်လုံးဖောက်ပြန်ပြောင်းလဲပြက်စီးနေတဲ့သဘောတွေကိုကြည့်တော့အဲ့ဒါပညာနဲ့ကြည့်တော့ဘာသွားတွေ့အနိစ္စရဲ့လက္ခဏာကြီးကိုတွေ့တယ်တဲ့ဝိပဿနာဉာဏ်ကြီးရပြီအဲ့ဒီဝိပဿနာဉာဏ်ရတဲ့အခါကျမှ ခန္ဓာကိုယ်ရဲ့အကုန်လုံးဓာတ်လေးပါးရဲ့ဖောက်ပြန်တဲ့သဘောရဲ့အစအလယ်ဆုံးနေကြည်ရင်ကြည်ရင်နဲ့ရုပ်ကလည်းဖြစ်ပြီးပြက်နာငါလည်းဖြစ်ပြီးပြက်အော်ဒီရုပ်နဲ့ဒိနာနေဟာတထထက်ဖြစ်တထထက်ပြက်နေတဲ့သဘောတရားတွေပဲရှိပါလားမမြဲတဲ့အနိစ္စပဲဆိုပြီးတော့ကြည်ရင်နဲ့အဲ့ဒီကနေမှညံနေရင့်လာပါလိမ့်မယ်ဖြစ်ပြက်အစဉ်ကနေမှဥဒိယဘိယညံလင်းလာတယ်ကြည်လာတယ်ထိန်လာတယ်ဆိုတာတွေရပြီးအဲ့ဒါကိုပြန်ခွာပြီးတော့ ရုပ်နာရဲ့ဖြစ်ပျက်ပေါ်မှာဒလဇက်ပြန်ပြီးတင်လဲတင်လိုက်ရောဟောဘက်မှာဖြစ်ပျက်တွေပြင်ဖြစ်ပျက်တွေအာကြည့်ပြီးတော့ဒုက္ခလက္ခဏာဉာဏ်ကြီးထင်ပါတယ်နိဗ္ဗိဒဉာဏ်ဘယဉာဏ်အာဒီနဝဉာဏ်ဆိုတဲ့ဖြစ်ပျက်မြင်တဲ့ဟာကအနိစ္စဖြစ်ပျက်မုံနာကဒုက္ခနော်ဖြစ်ပျက်မြင်ဖြစ်ပျက်မုံဟောဘုဂုတ်ဆရာတို့ကြီးဗာလဲဖြစ်ပျက်ဆုံးအဲ့ဒါကိုပြောတာ ဉာဏ်စဉ်10ပါးကိုအဲ့ဒါအကျဉ်းချုပ်လိုက်တာဖြစ်ပြမြင်တာကဥရိယဗျာဉာဏ်ဘင်္ဂဉာဏ်ဒီဖြစ်ပြမြင်တာကိုပြောတာအဲ့ဒါအနိစ္စလက္ခဏာဉာဏ်နေနဲ့ရှုနေတာဟိုဘက်မှာအာရိနဝဉာဏ်ဘယဉာဏ်အဲ့ဘက်ကဟာတွေအကုန်လုံးကဒုက္ခလက္ခဏာဉာဏ်တွေကြောက်လန့်ပြီးတော့သွားတဲ့ဉာဏ်တွေဖြစ်သွားပြီးအဲ့ဒုက္ခလက္ခဏာဉာဏ်နဲ့အဲ့ဒါကြောင့်မို့ဦးဇင်းတော်ကအခုပညာနဲ့ကြည့်တယ်တစ္ဆာဘောမှာယက်တည်ပြီးတော့ထားတယ်ပညာဘောမှာယက်တည်ပြီးတော့ဝိပဿနာရှုတယ်တစ္ဆာဘောမှာယက်တည်ပြီးတော့ ဒုက္ခသမုဒယနိရောဓမဂ္ဂဆိုတဲ့နော်သစ္စာလေးပါးတရားဒီဟာတွေကိုမြင်အောင်လို့ရှုတယ်နောက်ဆုံးသစ္စာဆိုတာအမြတ်ဆုံးသစ္စာဒီနိဗ္ဗာန်ပါပဲနော်တကယ်ပရမတ္ထသစ္စာ ဖြစ်တဲ့အဲ့ဒါကိုရအောင်ဦးဇင်းတော်ကအားထုတ်ရမယ်တဲ့နော်ဘယ်နှချက်ပြီးပြီလဲနှစ်ချက်နောက်ပြီးတော့သုံးချက်မြောက်တော့ဘာလဲကိလေသာကိုစွန့်ရမယ်စာကမနုပြုဟေ စာကမနုပြွေရေးဆိုတာသစ္စာဒီစွန့်လွတ်မှုစာကစွန့်လွတ်မှုဆိုတာကတော့ဒါရိုးရိုးတာမှပြောရင်တော့ဦးဇင်းတို့ကအခုကိုယ်ရှိတာလှူဒန်းတာဒါစာကလို့သုံးတာဒီနေရာကြတော့ तू ကကိလေသာတွေစွန့်လွတ်တာကိုပြောတာကိလေသာတရားတွေကံတရားတွေပြုထားတဲ့တရားတွေမှန်သမျှကို အကုန်လုံးစွန့်လွတ်လိုက်တာကို ပြောတာ ကိလေသာကိုစွန့်လွတ်မှုပေါ်မှာလည်းမင်းယက်တည်ရမယ်လို့ဘုရားဆိုလိုတာအဲ့ဒါကလည်းဆက်နွယ်နေတာနော်စောစောကဝိပဿနာရဲ့ဒီယုတ်တရားတွေအပေါ်မှာဓာတ်လေးပါးရဲ့အပေါ်ကနေမှယုတ်တရားတွေဖောက်ပြန်ပြည့်စည်တဲ့အနိစ္စလက္ခဏာကနေမြင်ပြီးတော့ဒုက္ခလက္ခဏာကိုးသွားပြီးသစ္စာဆိုင်တယ်အဲ့ဒီသစ္စာဆိုင်ပြီးတဲ့ပုံကိုကဟောအော်ဒီဟာတွေဟာဒုက္ခပါလားဒါသမုဒယပါလားလို့သိလဲသိပြီးတော့ဟောនិရောဓဆိုင်လဲဆိုင်သွားရောအဲ့ဒီပုံကိုကဟောကိလေသာပယ်သွားပြီ သောတာပတ္တိမတ်ကိုရတဲ့ပုဂ္ဂိုလ်ဟာဒိဋ္ဌိနဲ့ဝိသေကိစ္စပယ်သွားပြီးသဂရကံလည်းသူ့အဆင့်အနာကံလည်းသူ့အဆင့်အဲ့ဒါမျိုးယဟန္တာလည်းသူ့အဆင့်နဲ့သူသူပယ်သွားတာတဲ့အဲ့ဒါကြောင့်မို့မြတ်စွာဘုရားကနံပါတ်3ဆွန့်လွတ်မှုကိုလုပ်ရမယ်ဆိုတဲ့နေရာမှာကြတော့ကိလေသာတွေလောဘတွေဒေါသတွေမောဟတွေငြိမ်အဲ့ဒါတွေကိုဆွန့်လွတ်လိုက်ပါလို့ပြောတာတဏမာနဒိဋ္ဌိတွေအားလုံးကိုဆွန့်လွတ်လိုက်တော့တဲ့ ကံသင်္ခါရတွေအကုန်ဆွန့်လွတ်လိုက်တော့တဲ့ဦးဇင်းတော်ကအခုကံပြုရင်ကံရသေးတယ်ဟောကြတော့ကံပြုဘာမှမရတော့ဘူးယဟန္တာကြီးတွေဒီပြစီလဲတယ်ရှင်သာရိပုတ္တရာမထေရမြတ်ကြီးမနေ့တိုင်းတခါတည်းတောက်တော်ရည်တွေလဲတယ်ဒီပြစီလဲတယ်ဘာကုသမှမရတော့ဘာလို့ကံတွေကိုအကုန်ဆွန့်လိုက်ပြီနော်ကုသလံအကုသလံဇဟံကုသိုလ်အကုသိုလ်မှန်သမျှအကုန်ဆွန့်လိုက်ပြီကိလေသာတွေမှန်သမျှအကုန်ဆွန့်လွတ်လိုက်ပြီအဲ့ဒီလိုဆွန့်လွတ်မှုပေါ်မှာလဲချက်သား မင်းတီအောင်နေရမယ်နော်တဲ့အဲ့ဒီလိုတီအောင်နေဖို့ဆိုတာကသောသောပြောတဲ့ဖြစ်ပျက်အခြေခံလေးမှမှမြဲမလာသေးဘူးအနိစ္စဒုက္ခဝိပဿနာတွေကိုကရှုပါတယ်ပြောပြီးတော့အဲ့ဒီအနိစ္စလေးမှဥဒ္ဒနောတရားတော်မှမတွေ့သေးဘူးဆိုရင်တော့အခုပြောတဲ့ဒီနောက်ဆင့်တွေကတော့အဝဲကြီးကြံသေးတယ်နော်အဲ့တော့မြတ်စွာဘုရားကအခုအဆင့်၄ဆင့်နဲ့ဟောပြလိုက်တဲ့အခါကျတော့ပညာပေါ်မှာယက်တည်ပြီးတော့ရှုပါတစ္ဆာပေါ်မှာ ရှုပါ စာခဘောမှာတင်ပြီးတော့ရှုလိုက်ပါစွန့်လွတ်လိုက်စမ်းပါကိလေသာတွေမှန်သမျှအဲ့ဒီကနေမှ နောက်ဆုံးတဲ့ငြိမ်းအဲတဲ့ဥပတမတဲ့ငြိမ်းအဲမှုပေါ်မှာယက်တည်သွားလိမ့်မယ်ငြိမ်းပြီအဲပြီနိဗ္ဗုတော်ငြိမ်းအဲသွားပြီတဲ့ဘာလို့လဲလောဘမရှိတော့ဘူးဒေါသမရှိတော့ဘူးမောဟမရှိတော့ဘူးမာနမရှိတော့တဏှာမရှိတော့ဘူးအဲ့ဒီပုံကိုယ်ကမှ တကယ်အငြိမ်းအေးဆုံးပုဂ္ဂိုလ်လို့ခေါ်တယ်ယဟန်ဆိုပြီးတော့မြတ်စွာဘုရားကဟောဒီတရားကိုဟောပေးတာအဲ့တော့ဦးဇင်းတော်တရားတော်မတွေကအခုပြန်သုံးသပ်ကြည့်လိုက်တော့ဩမြတ်စွာဘုရားပုဂ္ဂိုလ်တာတိဆိုတဲ့ယဟန်တော်တပါးကိုဟောတဲ့တရားဟာနံပါတ်1မြတ်စွာဘုရားဘာကိုပြောလိုက်လဲချက်သားယောက်ျားလို့မိန်းမလို့ပုဂ္ဂိုလ်လို့တတ္တဝါလို့လူလို့ခေါ်နေကြတယ်ခေါ်နေကြတယ်ဆိုပေမဲ့တကယ်တမ်းအဲ့ဒီခေါ်နေကြတဲ့ အဲ့ဒီလူပုဂ္ဂိုလ်တ attva ကိုခွဲခြမ်းစိုက်ဖြာကြည့်ရင်ဓာတ်6မျိုးနဲ့ဖွဲ့စည်းထားတဲ့ဓာတ်သုံးဓာတ်ခဲကြီးပဲရှိတယ်ဓာတ်တဘာဝကြီးပဲရှိတယ်ပထဝီတေသော အာဘောဝါယောအာကာသဝိညာဏဆိုတာသိတတ်တဲ့နန္ဒကိုကယုတ်ဓာတ်5မျိုးနဲ့နန္ဒတစ်မျိုးနဲ့အဲ့ဒီ2မျိုးနဲ့ပေါင်းထားတာတဲ့ရုပ်ဓာတ်ကြီးပဲဆိုသိလို့မရဘူးလေအပေါ်ကတစ်ပင်ကြီးကဂိုင်းကြောကြတယ်အောက်ကတစ်ပင်ကအော်နိုင်လားမအော်နိုင်ဘူးဘာလို့လဲဆိုနန္ဒမရှိလို့ ဦးဇင်းတို့ကသွားလို့အပေါ်အသစ်ပင်ကတက်တိလေးကျွေတယ်ခေါင်းပေါ်ကြအမလေးနာလိုက်တာဆိုတာအတိတ္တတာနန္ဒဒါကြောင့်မို့အဲ့ဒီနန္ဒနဲ့ယုတ်ဒဆိုတဲ့အဲ့ဒီဓာတ်၆ပါးရဲ့အစုအဝေးကြီးကိုပဲပုဂ္ဂိုလ်တ attva ငါသူတစ်ပါးယောက်ျားမိန်းမခေါ်နေကြတာအဲ့ဒါကြီးကိုငါကိုငါဟာငါဥစ္စာငါမျက်စိငါအဆင့်ငါဖြူတဲ့ငါမဲတဲ့လုံနေကြတာတကယ်တမ်းကြတော့သူလဲဓာတ်၆ပါးအစုဝေးကိုလဲဓာတ်၆ပါးအစုဝေးဓာတ်သဘောဓာတ်ဆောင်နေတာရှိတာ ပိုင်နာရှိသလားချစ်တာမပိုင်ဘူးအစိုးရတာရှိသလားဘာတစ်ခုမှအစိုးမရပူတာပေါ်လဲမပူနဲ့ပြောလို့မရဘူးအေးတာပေါ်လဲမအေးနဲ့ပြောလို့မရဘူးကြိုက်တာပေါ်လဲမကြိုက်နဲ့ပြောလို့မရပါဘူးပူတာတွေအေးတာတွေကြိုက်တာတွေထုံတာတွေမှန်သမျှဟာဓာတ်သဘောသူ့သဘာဝသူဆောင်သူ့အလောက်သူလောက်သူ့အတူဖြစ်ပြနေတဲ့ဓာတ်သဘောဓာတ်သဘာဝပဲရှိပါတယ်အဲ့ဒီဓာတ်ရဲ့သဘောဓာတ်ရဲ့သဘာဝကိုဓာတ်သဘောလို့မသိဘဲနဲ့ အဲ့ဒါကိုတဏှာအဖြစ်မာနာအဖြစ်ဒိဋ္ဌိအဖြစ်အယူလွဲပြီးတော့ငါကိုကြီးငါဟာကြီးငါဥစ္စာကြီးငါကြီးဆိုပြီးတော့တတန်တရာလုံးကလုတ်ခဲ့တာတဲ့ဒါကြောင့်မို့နောက်ဆုံးဒီခန္ဓာကိုယ်ကြီးကနှိပ်စက်လို့သေရတာတော့မှခန္ဓာကိုယ်အပြစ်မမြင်မဲနဲ့ငါနာတယ်ငါကြိုက်တယ်ငါပူတယ်ဆိုပြီးတော့ပဲအော်ဟစ်ပြီးသေကြရတယ်จิตာတဲ့ကဲမြတ်စွာဘုရားနော်ဒါကြောင့်မို့ဦးဇင်းတော်ဒကာတော်မတွေက လူလူလိုပြောနေတယ်ဆိုတာအော်ဒီဓာတ်၆ပါးရဲ့အစုဝေးကြီးကိုပြောနေတာပဲဓာတ်သဘောတွေဆိုတာသူသဘောသူဆောင်နေတာငါပိုင်တယ်ဆိုတာမရှိဘူးငါဆိုင်တယ်ဆိုတာမရှိဘူးငါကိုယ်ဆိုတာမရှိဘူးငါဥစ္စာဆိုတာမရှိဘူးလို့မြတ်စွာဘုရားကဉာဏ်နဲ့မှပိုင်ပိုင်ခြားခြားသိသိခြင်းနဲ့အဲ့ဒီလိုသိသိခြင်းဒီအတွက်ဟာဒီဓာတ်၆ပါးနဲ့ဖွဲ့စုထားတဲ့ခန္ဓာကိုယ်ကြီးမှာမျက်စိရဲ့နားရဲ့နှာခေါင်းရဲ့ရှားရဲ့ကိုယ်ရဲ့မနှောရဲ့ဆိုတဲ့ဆက်သွယ်မှု6မျိုးရှိတယ် အဲ့ဒီဆက်သွယ်တွေက6မျိုးပါသည့်အတွက်အဆင်းတွေမြင်လို့ရတယ်အတန်တွေကြားလို့ရတယ်အနတ်တွေနံလို့ရတယ်အရသာတွေခံလို့ရတယ်ဆိုပြီးတော့အာယုံ6ပါးတကား6ပေါက်တွေ့ထိလို့ရတာတဲ့အတွင်းကမပါရင်အပြင်ကဘယ်လိုမှလုပ်လို့မရဘူးအဲ့ဒီနှစ်ခုပေါင်းစုံတဲ့အခါမှာမြင်သိစိတ်နဲ့ပေါ်တာကိုဖတ်တာဖြစ်တယ်အဲ့ဒီသုံးခုပေါင်းစုံတာကို မျက်စိရဲ့အစင်ရဲ့မြင်သိစိတ်ရဲ့သုံးခုပေါင်းစုံတာဖတ်တာနားရဲ့အတန်ရဲ့နော် ကြာတိစိတ်ရဲ့ပေါင်းစုံတာဖတ်တာဆိုတော့နားမှာလည်းသုံးမျိုးပေါင်းရင်ဖတ်တာနှာခေါင်းမှာလည်းဖတ်တာအဲ့ဒီလို ဖြစ်သွားတာရဲ့အပေါ်မှာမှမျက်စိနဲ့အဆင်းနဲ့တိုက်တဲ့အခါမှာကောင်းတယ်လို့ခံစားတယ်တနည်းအားဖြင့်ပြောတော့ဒါဝေဒနာနုပတနာပဲเนาะစိတ်ရဲ့ခံစားမှု၃မျိုးလို့ခရာကဟိုမှာအဲ့လိုသုံးမိမှာဝေဒနာနုပတနာပဲစိတ်ကဝေဒနာနုပတနာမှာအခုခံစားမှုသဘောကိုပြလိုက်တာ အဲ့တော့မျက်စိနဲ့အဆင်းနဲ့တိုက်တယ်မြင်တာလေးပေါ်မှာကောင်းတယ်လို့ခံစားလိုက်တယ်ဆိုးတယ်လို့ခံစားလိုက်တယ်ဒုက္ခဝေဒနာဒုက္ခဝေဒနာဥပ္ပခဝေဒနာအလယ်လက်ခံစားတော့ဥပ္ပခဝေဒနာမြင်တာလေးပေါ်မှာလဲဝေဒနာ၃မျိုးနာနာပေါ်မှာ၃မျိုးစားတာပေါ်မှာ၃မျိုးအလုံးစိတ်၁၈မျိုးဖြစ်တယ်လို့ပြောတာတကယ်တမ်းတော့ဝေဒနာ၁၈မျိုးဖြစ်သွားတာခံစားမှုဝေဒနာတွေဖြစ်သွားတာအဲ့ဒီခံစားမှုဝေဒနာတွေဖြစ်သွားတာတွေရဲ့အပေါ်မှာဥစဉ်တော်ကအခုတရားရှုတဲ့အခါကျတော့ အဲ့ဒီခံစားမှုတွေဖြစ်တာပြက်တာတွေလည်းမမြင်နိုင်ကြဘူးတဲ့မျက်စိကနေပြီးတော့အစင်းတွေမြင်နိုင်မြင်နိုင်မှအဲ့ဒီသုံးမျိုးဖြစ်ပြက်ဖြစ်ပြက်နေတာရှုနိုင်လားမရှုနိုင်ဘူးနားနဲ့အတန်နဲ့ကြားပြီးတော့အဲ့ဒီခံစားမှုသုံးမျိုးဖြစ်ပြက်နေတာရှုနိုင်လားမရှုနိုင်ဘူးတဲ့မရှုနိုင်တော့ဘာဖြစ်လဲတဲ့မြင်တာပေါ်မှာဒုက္ခရဲ့ဝေဒနာလေးမြင်တော့မလေးကောင်းတယ်ဆိုတဲ့အခါကျတော့အဲ့ဒါလေးကိုကြည့်ပြီးဟောသားရတယ်တဲ့ဒုက္ခဝေဒနာဘာကတ်သွားလဲလောဘကတ်သွားပြီတဲ့ အာမကြိုက်တာကြီးတွေ့ရတဲ့အခါကျတော့ဟောပဋိက္ခာနုတ္တိယဒေါသကြီးကတ်သွားပြီတဲ့ကြိုက်တယ်မကြိုက်တယ်မဟုတ်တော့အဝိဇ္ဇာနုတ္တိယပေါ်မှာမောဟကြီးကတ်သွားပြီဘာလို့လဲမရှုနိုင်လိုက်လို့ဒါကြောင့်မို့မြတ်စွာဘုရားကရှုတဲ့အခါကတော့နောက်ဆုံးမြင်နာကြားတာနာနာစားတာတွေအကုန်လုံးတော့ရှုရမှာတော့မှန်တယ်ဒါပေမဲ့ဦးဇင်းတို့တွေကမြင်တိုင်းကြားတိုင်းနာတိုင်းစားတိုင်းမှာမရှုနိုင်တဲ့အတွက်ဟောခန္ဓာကိုယ်ကာယတကားကစောင့်ရှုတဲ့ဒီစကားပြောတာကတော့စွလွန်ဆရာတော်ဘုရားကြီး နော်ရှုရတာတော့မျက်စိကလည်းရှုရမယ်နားကလည်းရှုရမယ်ဝေဒနာတွေဟာအကုန်လုံးဖြစ်ပြနေတဲ့ဝေဒနာသဘောတွေပါတဲ့အကုန်လုံးနော်မျက်စိနားနာလျာကိုမနော်အကုန်လုံးဝေဒနာတရားတွေဖြစ်ပြီးပြက်နေကြဒါပေမဲ့အဲ့ဓာတွေဟာလိုက်ပြီးတန်းပြီးတော့တမာရီအာနယ်သေးတော့မရှုနိုင်ဘူးဘာကြောင့်လဲညံနေနဲလို့တမာရီတွေနဲလို့ညံနေနှုတ်လို့ဆရာတော်ကြီးအဲ့လိုသုံးတာအဲ့တော့ကာယတကားနဲ့အရင်စောင့်ကြည့်ပေးပါ နာဒီဝါလေးဝင်လေထွက်လေဝင်လေထွက်လေလေးမှတမာဒီလေးအားကောင်းပြီဆိုရင်ကိုယ်ခန္ဓာကိုယ်မှာစိုက်ကြည့်တမာဒီလေးအားကောင်းပြီဆိုစိုက်ကြည့်ငရိတ်နေရာရတဲ့ပုဂ္ဂိုလ်လည်းငရိတ်ကစိုက်ကြည့်ပေါ့ကြည့်တာတော့ရင်ညောအကြည့်ကြည့်ကြံတဲ့ဘယ်နေရာကြည့်ကြည့်ကြိုက်တဲ့နေရာအကုန်ကြည့်လို့ရဘာလို့လဲဆိုတော့ခြေဆုံးခေါင်းဆုံးကအကုန်လုံးတရိပ်ရိပ်တဖွာဖွာနဲ့ပေါ်နေတာဒါပေမဲ့ကိုကငရိတ်နေရာလေးကနေစပြီးအဲ့နေရာလေးတနေရာလောက်ကိုတတိထားထားထားပြီးလို့ရင်တမာဒီကပိုတက်တယ်အဲ့ဒါကြောင့်မို့အဲ့တမာဒီလေးအားကောင်းအောင်လို့လှုပ်ပြီးတော့မှတခါတည်း သေးသေးချာချာစောင်းပြီးတော့ကြည်ရင်ကြည်နဲ့တင်းလာတာလေးတွေကြက်လာတာလေးတွေရွာရွာလေးတွေမွားမွားလေးတွေရိတ်ရိတ်လေးတွေဒိတ်ဒိတ်လေးတွေရှိန်ရှိန်လေးတွေအမျိုးမျိုးအမျိုးမျိုးပေါ်ပေါ်ပေါ်ပေါ်လာပါလိမ့်မယ်အဲ့ဒါကညာနဲ့မှသိလို့ရမယ်ကိုပိုင်သိလို့ရမယ်ကိုပိုင်အသိကိုပိုင်ညာနဲ့အဲ့ဒီအဆင့်လောက်ကိုအရင်ဆုံးမြင်အောင်ထိဒကာဒကမတို့နေ့စဉ်နေ့တိုင်းကြိုးစားပေးပါအဲ့လိုကြိုးစားပြီးတော့ရှုမယ်ဆိုရင်တော့မြတ်စွာဘုရားအခုပြောတဲ့ ပညာပေါ်မှာယက်တည်ပြီးတော့ရှုတဲ့ပုံကိုဖြစ်ပါလိမ့်မယ်ပညာကိုမမေ့မလျော့ပဲနဲ့ကိုယ်ခန္ဓာကိုယ်မှာအော်တရိပ်ရိပ်တရွရွတင်းတလဲတောင်းတလဲပူတလဲအေးတလဲတကြီး၄ပါးရဲ့အစုအဝဲတွေဟာသူ့သဘောသူဆောင်နေတာသူ့အလောက်သူလောက်နေတာငါသူတစ်ပါးယောက်ျားမိန်းမဆိုတာမရှိပါလားငါကိုဆိုတာမရှိငါဥစ္စာဆိုတာမရှိငါဆိုတာမရှိပါလားလို့အဲ့ဒီလိုများအမှန်ကိုမြင်အမှန်ကိုသိပြီးတော့ရှူရင်ရှူရင်ရှူရင်နဲ့ ဦးဇင်းတို့တရားတော်မတွေအခုရုပ်တွေကိုလည်းပိုင်းခြားသိလာမယ်ရုပ်တရားတွေကလည်းဖြစ်ပြီးပြက်ဖြစ်ပြီးပြက်နာမ်တွေကလည်းဖြစ်ပြီးပြက်ဖြစ်ပြီးပြက်အော်ဒီရုပ်နဲ့ဒီနာမ်ဟာဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဖြစ်နေတဲ့ရုပ်တရားနာမ်တရားတွေဟာအော်ဖြစ်ချင်းပြက်ချင်းနေနဲ့အစဉ်ဖြစ်နေရတာငါကောမဟုတ်ငါဥစ္စာမဟုတ်ငါမဟုတ်လို့သိပြီးယုံနံလို့သိတယ်ဖြစ်ချင်းပြက်ချင်းကိုလည်းသိတယ်အဲ့ဒီဖြစ်ပျက်တွေကိုဒလဇတ်ရှုရဲရှုရဲနဲ့ယုံနံဘောကနေပြီးတော့မှ ခံစားမှုဝေဒနာတက်ရှုသွားတာဒီယုတ်တရားနံတရားတွေဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်အပေါ်မှာခံစားနေတာဝေဒနာပဲဝေဒနာဆိုတာဗာလဲနံတရားလေးအဲ့နံတရားလေးကဘယ်မှာလဲစိတ်မှာဖြစ်တာစိတ်ထဲမှာခံစားနေတဲ့သဘောလေးသူကသူကောင်းတာလေးလဲခံစားပြက်ဆိုတာလေးလဲခံစားပြက်အလဲလာလဲခံစားပြက်ဆိုတော့ အဲ့ဒီလိုရှုရင်ရှုရင်နဲ့မျက်စိမှာစောစောသုံးမျိုးခံစားမှုတွေလည်းအကုန်ရှုနိုင်လာမယ်နားကိုလည်းရှုနိုင်လာမယ်နှာခေါင်းနဲ့တွေ့ရင်လည်းအဲ့ခံစားမှုဝေဒနာတွေရှုနိုင်လာမယ်ရှာနဲ့အရသာတွေ့ရင်လည်းရှုနိုင်လာမယ်ခန္ဓာကိုယ်ကြီးရဲ့အပေါ်မှာပေါ်လာသမျှဒုက္ခဝေဒနာဒုက္ခဝေဒနာဥပ္ပခဝေဒနာစိတ်ထဲမှာပေါ်တဲ့ဝေဒနာတွေအကုန်ရှုနိုင်မယ်မနှောနဲ့ဓမ္မတွေ့တဲ့အခါမှာလည်းအဲ့ဒီမှာခံစားမှုဝေဒနာတွေအကုန်ရှုတော့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 လောဘဒေါသမောဟမဖြစ်ဖက်နဲ့ဝေဒနာမှတဏမကူတော့ပဲနဲ့ပြိဿသမုပ္ပါစိတ်ရကြီးကိုရပ်ပြီးတော့အဲ့ဒီကနေမှဩဝေဒနာရဲ့သဘောကဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက် ဖြစ်ပြက်နေရတာဒီဒုက္ခသစ္စာကြီးပါလားလို့ဩဒုက္ခသစ္စာအမှန်ကိုမြင်ပြီးအဲ့ဒီဒုက္ခသစ္စာအမှန်တရားကြီးဒီဩငါကိုငါဟာလို့အရင်တော့ကဒီဒုက္ခကြီးမမြင်လို့စွဲခဲ့တာဆိုတော့သမှုရိယတဏှာကိုပယ်ပြီး အဲ့ဒီလိုပွားနေတာကမကသစ္စာ ဟောဒုက္ခသမှုတရားတွေချုပ်တော့និရောဓနိဗ္ဗာန်ဆိုတဲ့ဒီလိုသစ္စာတရားကိုစိုက်အောင်မြတ်စွာဘုရားဟောပြီးတော့မှအဲ့ဒီမှာဥပရိတွေကုံရလောဘဒေါသမောဟကိလေသာတွေကုံရကံတွေကုံရကို ရောက်အောင်မင်းကျင့်တော့အဲ့ဒီကျင့်ပြီးတော့ကိလေသာတွေဥပရိတွေအကုန်လုံးကုံသွားတဲ့ပုံကိုယ်သေးငြိမ်းအဲတဲ့ပုံကိုယ်ဖြစ်ပြီလို့ ဖယားကဒီတရားဒေသနာတော်ကို ပုဂ္ဂိုလ်တတိမင်းကိုတရားတထိုင်တွင် ဟောပေးလိုက်တဲ့အခါမှာ စတုထဇန်သမာတိလောက်ထိအာကောင်ထားတဲ့ပုဂ္ဂိုလ်တတိမင်းကတထိုင်တွင်ခန္ဓာကိုယ်ကြီးရဲ့အပေါ်မှာအနိစ္စဒုက္ခအနတ္တလက္ခဏာတင်ပြီးတော့ရှုမှတ်သုံးသပ်လိုက်ရင်းနဲ့သောတာပန်သဂရာကံအနာကံဆိုတော့အဆင့်၃ဆင့်ကို တခါတည်းရပြီးတော့အရှင်ဖုရားအရှင်ဖုရားကိုဖုရားမှမသိလို့တပည့်တော် ငါရှင်ငါရှင်လို့ခေါ်ခဲ့တာတွေကို တပည့်တော်ကိုခွင့်လွတ်တော်မူပါဖရာတောင်းပန်တရားကိုသိတော့ဖရာကိုသိပြီတရားကိုမြင်တော့ဖရာကို မြင်ပြီအစတုန်းက तू ကသူကသူတမာတိအားကောင်းခဲ့တာရှိတာလေဝိပဿနာဉာဏ်နဲ့မမြင်သေးဘူးဝိပဿနာဉာဏ်မရှုတတ်သေးဘူးစတုထဆံတမာတိကြီးတော့ရနေပြီဝိပဿနာဉာဏ်နဲ့တင်ပြီးမရှုတတ်သေးလို့မက်ဖို့မကူးတာ အခု အချိန်လေးတီတီလေးအချိန်လေးအတွင်းမှာပဲမြတ်စွာဘုရားကတခါတည်းသူ့တမာရီအားကောင်းတဲ့ပုံကိုဆိုတော့တခါတည်းယုတ်ဓမ္မနန္ဓမတွေကိုတခါတည်းတင်ပြီးတော့နောက်ဆုံးနိဗ္ဗာန်ရသည့်တိုင်အောင်ကိုတခါတည်းဟောလိုက်တော့ဟောသူ့ရဲ့ပါရမီအလျောက်အနာဂါမိမက်ကိုတခါတည်းစိုက်လဲစိုက်သွားရောအရှင်ဘုရားအရှင်ဘုရားကိုတပြီတော့တောင်းပန်ပါတယ်ဖရာခွင့်လွတ်တော်မူပါဖရာကဲအပြစ်ကိုသိပြီးတော့တောင်းပန်ရင်ကျေးပါတယ်ဆိုပြီးတော့ပြောတော့ တပည့်တော်အရှင်ဘုရားထာမယဟန်ပြုတ်ခြင်းလွန်းလို့ဖရာတပည့်တော်လာခဲ့တာပါဖရာတပည့်တော်ယဟန်ပြုတ်ခွင့်ပေးတော်မူပါဖရာဆိုတော့ချက်သားတဲ့ဖရာရှင်နေဆိုတာတပိတ်သင်္ကန်းမရှိရင်ယဟန်ခံမပေးဘူးမင်းတပိတ်သင်္ကန်းပါလားမရှိဘူးဖရာတဲ့ထိနာဆိုပြီးတောထွက်လာတာဟိုရတဲ့သူတော်စင်းနဲ့ဝတ်တဲ့အဝတ်လေးတော့ကောက်ဝတ်လာတာပေါ့သူဟာသူကိုရင်ဖို့သူတော်အဆင့်မရှိသေးတာကိုယဟန်မှမဖြစ်သေးတာ အဲ့ဒီတော့ဥစဉ်ပြန်သုံးတတ်တယ်အရင်ဘဝတွေယဟန်နေတောင်ဖြစ်ခဲ့တာတော့မှ သင်္ကန်းသပိတ်တွေဒါလှူခဲ့ဘူးပုံမပေါ်ခဲ့လို့ဘာလို့လဲဆိုတော့မြတ်စွာဘုရားသာသနာမှာအေဟိဘိက္ခုဆိုတာအဲ့ဒီလိုယဟန်ပြုတ်ကျင်ပါတယ်ဆိုရင်ချက်သားငါဘုရားသာသနာလာတော့ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာသံမုတ်စိတ်ကျင်သွားရိပ်ွယ်ပြီးယဟန်တန်းဖြစ်တယ်တဲ့အဲ့ဒါဘလို့ပုဂ္ဂိုလ်မျိုးလဲဆိုရင်သင်္ကန်းသပိတ်ပြိခရာလှူဒန်းခဲ့ဘူးတဲ့ပုဂ္ဂိုလ်မှာ အခုပုဂ္ဂုတာတိမင်းမှာအဲ့ဒါမျိုးကောင်းမှုမရှိရှာတော့သင်္ကန်းသပိတ်ပြိခရာတွေမလူခဲ့ဘူးတဲ့အတွက်ကြောင့်ချက်သားတဲ့မင်းလှက်ပတ်ပြီးတော့ဒါမင်းသင်္ကန်းသပိတ်ပြိခရာရအောင်ရှာပေတော့ဆိုပြီးတော့မြတ်စွာဘုရားက တကောတော်နဲ့ကွယ်ပြောက်ပြီးတော့တာဝတိမြို့ကြွသွားတယ်တာဝတိမြို့ကြွသွားပြီးတော့အဲ့ဒီမှာမြတ်စွာဘုရားညတော့ပုဂ္ဂုတ္တတိဆိုတဲ့အမျိုးကောင်းသားကို ငါတရားဟောခဲ့ပြီအိုထိန်တဲ့ရဲ့တဲရာဇကြုံမြို့ဂိတ်ဝနာကအိုထိန်တဲ့ရဲ့တဲမှာငါဒီတရားဟောခဲ့ပြီဆိုပြီးမြတ်စွာဘုရားလည်းယဟန်တွေကိုပြန်ပြောမနဲ့မိုးလင်းတော့အလုံးကလည်းယဟန်တွေကလည်းဒီတရားနာထားတော့သိနေပြီဟိုကလည်းပုဂ္ဂိုလ်သားတွေမင်းကလည်းလှက်ပတ်ပြီးတော့ရှာတယ်ဘဲသွားရှာတယ်အမိုက်ပုံသွားရှာရတာနော် ဒါကြောင့်မို့ရှင်သာရိပုတ္တရာကိုသူ့အမေတော်ကပြောတာလို့စောစောဦးသိကပြောတာလေဟမ်ရှေခေကအခုခေလို့စတိသပိတ်တွေတဲတဲချာချာလုတ်တဲ့သပိတ်ကလည်းရှိမှာမဟုတ်ဘူးလေဘုရားသာသနာပွင့်လာတာကိုအဲ့ဒီတော့ဘာလို့ရလဲအိုးတွေခွက်တွေသူများစွန့်ပြစ်ထားတဲ့အိုးတွေခွက်တွေအဲ့ဒီကအမျိုးသမီးတွေအမျိုးသားတွေစွန့်ပြစ်ထားတဲ့အဝတ်တွေအဲ့ဓာတွေတခါတည်းသွားကောက်အဲ့ဓာတွေကို ပြန်စုစက်ချုပ်နော်အခု အိုးဆိုတာလည်းအခုပြောသလိုပဲတပိတ်ဆိုတာလည်းတွေ့သမျှအိုးကောက်လို့ရမှာပေါ့တက်တက်တပိတ်မှမရှိတာအဲ့ဒါမျိုးနဲ့သွားပြီးတော့သင်္ကန်းတပိတ်သွားရှာကြတာလမ်းဘေးကအမိုက် ပုံတွေကို သွားပြီးတော့ရှင်မင်းကြီးရှင်မင်းကြီးပုဂ္ဂိုလ်သာဒီမင်းကြီးအဲ့ဒါသွားပြီးတော့ရှာရင်ရှာရင်နဲ့ဟောအတိတ်ဘဝတစ်ခုမှာအမျိုးသမီးတယောက်ကိုစော်ကားပြီးတော့တတ်ခဲ့တဲ့အာဟုဇုကံကြီး လာပြီတဲ့ဒါကြောင့်မို့ဦးဇင်းတို့တရားတော်မတွေဦးဇင်းတို့ဘဝမှာအာကုသို့ဘာမှ မပါအောင်ကိုဦးဇင်းတို့လုပ်ကိုလုပ်ရမှာဘာကြောင့်လဲဆိုတော့အဲ့ဒီအာကုသို့ရေးတွေဟာပါခဲ့လိုက်လို့ကတော့ဘယ်တော့မှမလွတ်ဘူးအကောင်းကြီးကနေလဲလှိမ့်ခါတာပဲနော်ဩတော့ကရသက်တယောက်အဆွတ်ဆွဲခံရပြီးအဲ့ရသက်ကိုတခြင်းရှိုးခံရတာတခြင်းရှိုးတယ်ဆိုတော့အောက်ကနေပြီးတော့ စဝကနေငရိတ်ထိရှားထုတ်ကြီးနဲ့ရိုက်သွင်းတာအဲ့ဒီလိုတခြင်းလျှော်ခံရပြီးတော့အဲ့ရသေးကမသေးဘူးနောက်ကြတော့ဒီရသေးမဟုတ်မှန်းသိတော့အဲ့ဓာကြီးကိုဖြုတ်ရင်လဲသေမှာဆိုတော့အဲ့ဒီတခြင်းလျှော်ထားတဲ့ဟာကိုအောက်ကနေဖြတ်အထက်ကနေဖြတ်ပြီးအဲ့ဒီတခြင်းဒုတ်ကြီးနဲ့အဲ့ဒီရသေးတက်တက်လုံးနေရတယ်သူ့အသက်ကုန်ဆုံးသည့်တိုင်အောင်အဲ့ဒါဘာကြောင့်အဲ့လိုလောက်ခဲ့ရလဲဆိုတော့အရင်တော့ကပဇင်းလေးကိုဖမ်းပြီးတော့ အဲ့ဒီလိုဗသင်းကိုတုတ်ထိုးခဲ့တဲ့အာကုသိုလ်တရားအတိတ်ဘဝတုန်းကသူလုပ်ခဲ့တဲ့အာကုသိုလ်အဲ့ဒီအာကုသိုလ်ကအကျိုးပေးခြင်းရောက်ပြီဆိုတော့မဟုတ်မဟအစွတ်ဆွဲအပြောဆိုခံရတော့တာပဲဘာမှလုပ်လို့မရနော်အာကုသိုလ်တရားတွေဆိုတာဒါကြောင့်မို့သူကဝင်လာပြီဟဲ့ဆိုရင်ဘလောမဘသူမှကယ်လို့မရအာကုသိုလ်တရားအစွတ်ဆွဲခံရတော့မယ်အပြောခံရတော့မယ်အစွတ်ခံရတော့မယ် သူကအရင်တော့ကသူလှုပ်ခဲ့ပြီလှုပ်ခဲ့တဲ့အကုသိုလ်တရားအလှက်အကျိန်ကြလာပြီဆိုရင်ဘယ်သူမှဖြေရှင်းလို့မရဘူး။ဒါကြောင့်မို့အရိယာတွေသူတော်ကောင်းတွေကကြတော့ကြိုက်တယ်လို့လုံးကဲငါတော့သိခံတော့မယ်ဒါပဲသူကသိခံရတော့တာ။ဘာလို့လဲဆိုကိုယ့်ကိုကြွေးကိုသိကိုယ့်ကိုကြွေးကိုသိပြီးတော့မဟုတ်ပင်မဲ့လည်းဒီအချိန်မှာအဆွဆွခံရရင်ဘေးကအထင်တွေလွဲကြမယ်အမြင်တွေလွဲကြမယ်အပြောဆိုတွေခံရမယ်ဘာလို့လဲသူ့ရဲ့အာကုသိုလ်လေ အတိတ်ကသူတော်ဘာတွေပေါ်မှာလှုပ်ထားတဲ့ပုံကဒီဘဝမှာအလောက်ကိုပြန်ကိုခံရမှာပဲအဲ့ဒါမြေကြီးလက်ခံမလွဲပဲကိုကသူတော်ဘာပေါ်မကောင်းဆွဆွရင်ကိုပေါ်ဆွဆွခံရမှာပဲသူများပေါ်သွားဆဲရင်ကိုပေါ်ဆဲမှာပဲသူများပစ္စည်းခိုးခဲ့ရင်ကိုကိုခိုးခံရမှာပဲအဲ့ဒါကတော့ဘယ်သူမှရှောင်လို့လည်းမရဘူးလွှဲလို့လည်းမရဘူးဒါကြောင့်မို့မိုးကြိုးပြစ်တာကိုထမ်းလဲနဲ့ကလို့မရဘူးလို့ပြောတာကိုကသူများပေါ်လှုပ်ခဲ့ရင်တော့ကို့ပေါ်လှုပ်တဲ့လူပေါ်ကိုပေါ်လာမှာပဲအခုလဲ သွားပြီတဲ့ပုဂ္ဂိုလ်တ atti မင်းကြီးအမိုက်ပုံမှာသွားပြီးသင်္ကန်းသပိတ်ရှာနေရင်းနဲ့နွားတကောင်က ခွေတာ ရိုးရိုးနွားမဟုတ်ဘူးဘလူးမကဝင်စီးထားတဲ့နွားအရင်ဘွာတုန်းကသူတို့တတ်ခဲ့တဲ့အမျိုးသမီးကဘလူးမဖြစ်ပြီးတော့အဲ့ဒီမှာနေသူတို့ကိုဂလက်စားခြေဖို့စောင့်နေတာငါ့ကိုအရင်ဘွာတုန်းကမတော်မလျော်လှုပ်ပြီးတော့ငါ့ကိုတတ်ခဲ့တဲ့ပုံကိုယ်တွေငါအကုန်ပြန်တတ်မယ်ဆိုပြီးတော့သူကလက်စားခြေဖို့ လိုက်နေတဲ့ဘလူးမကအခုအခွင့်သာပြီကြည်စမ်းယူဇနာပေါင်း120ဝေးတဲ့နေရာမှာရှင်မင်းကြီးကလာသေးရတယ်နော်သေတဲ့အချိန်မှာအမိုက်ပုံမှာနွားခွေလို့သေရတယ်ကံတရားတွေများဘလောက်ကြောက်เสียကောင်းတယ်လဲဘလောက်များစမ်းကြယ်တယ်လဲဆိုတာနော်တန်ဝေကလည်းရဖို့ကောင်းပါတယ် အဲ့ဒါကြောင့်မို့ဦးဇင်းတို့တွေကိုယ့်ရဲ့ကာယကမှုဝစီကမှုမနောကမှုတွေနော်ဘာပဲဖြစ်ဖြစ်ကိုကိုကိုထိမ့်ဖို့ပဲတိမ့်ဖို့ပဲအကုသိုလ်တွေမဖြစ်အောင်နေဖို့ပဲဦးဇင်းတို့ရှိပါတယ်အကုသိုလ်ကံတရားကိုလောက်ထားရင်ဘသူမှတားလို့လည်းမရဘူးဆေးလို့လည်းမရဘူးအချိန်တိုင်းရင်ခံမဲအပြုံးနေတာခံနော်ဟိုအကုသိုလ်ဝကြွေးလာပြီဆိုရင် ဒါကြောင့်မို့ပြောင်းပြောင်းလဲနေတာခံအဲ့ဒါဝကြွေးကြေတဲ့အဲ့ဒီဟာကြီးကိုသွားပြီးဒေါသတွေချောင်းချောင်းထွက်ချောင်းချောင်းထွက်ထွက်နေဘာမှမကြေဘူးနော်အကုသိုလ်တွေထပ်ပြန်ဖြစ်တာနော်ရသော်ဘုရားလက်ထက်ကကိုရင်လဲတခိုးဆိုပြီးအဲ့လိုပဲဒခြင်းရှိုခံရတော့ဒေါသတွေချောင်းချောင်းထွက်တော့မြတ်စွာဘုရားအဲ့ဒီစကားပဲပြောတာချက်သားတဲ့မင်းဒခြင်းရှိုထားတဲ့ပုံနာကြီးတွေလှုပ်တဲ့လူတွေကိုမင်းဒေါသဖြစ်နေရောဒါကြီးကလွတ်လွတ်လားတဲ့မလွတ်ဘူးဖေရမလွတ်ဖဲနဲ့ဘာလို့မင်းအဲ့ဒါကြီးဖြစ်နေလဲ မင်းရဲ့စိတ်ကိုမင်းဆင်ញင်လေမင်းရဲ့ဒီရုပ်တရားတွေဝေဒနာတရားတွေခန္ဓာ၅ပါးကြီးဟာတကယ်ရဲ့မြဲသလားမင်းသိချရှုသန်းဆိုပြီးတော့သောပါကတာမဏေကိုမြတ်စွာဘုရားအဲ့လိုပဲရှုခိုင်းတာတကောတော်နဲ့မြတ်စွာဘုရားဖယ်ရှားမပေးဘူးနော်ဘာလို့လဲ तू ကလည်းအရင်တော့အဲ့လိုတကြင်လျှော်ခဲ့တဲ့အလုတ်ကြီး तू ကလှုပ်ခဲလို့ဒီဘဝပြန်ခံရတာတခိုးမဟုတ်ဘဲနဲ့တခိုးလို့ဆွဆွဲပြီးတော့ကိုတခါတည်းတကြင်လျှော်ခံရတော့ဒေါသတွေဖြစ်မျက်ရည်တွေကြတခါတည်းအန်ကြိတ်တောက်ခေါက်ပြီးတော့ဒေါသဖြစ်နေတဲ့အချိန်မြတ်စွာဘုရား ခေါင်းလေးကိုင်းပြီးချက်သားတဲ့သူတို့ဒေါသဖြစ်မင်းဘာကြိုးများမှာလဲဒေါသမဖြစ်နဲ့ချက်သားတဲ့မင်းကိုလှုပ်ခဲလို့ကိုခံရတာကြောင့်မို့ဦးဇင်းတို့ရေဘောကလောကရန်နေနဲ့တွေ့တဲ့အခါကြုံတဲ့အခါအပြုံးနဲ့ရင်ဆိုင်ပြီးတော့မေတ္တာနာနာပို့ဂုဏတော်နာနာပွားနော်ကံနေနိုင်ရင်လူတွေကမလှုပ်ချင်တော့ဘူးနော်ဟာကံကနိုင်ပါတယ်ဆိုလို့ချင်းဝိုးဟိုဒေါသဖြစ်ပြီးတော့အတင်းရံပေါ်ပြုတ်ပေါ်ပဲဖြစ်လာတာနော်တကယ်တမ်းကတော့ဦးဇင်းတို့အဲ့ဒီလိုလှုပ်တယ်မှားလေဖြစ်တာ အဲ့တော့ဘာလို့ ਆ လဲမေတ္တာတွေနာနာပို့ဂုံတော်တွေနာနာပွားသူ့ဟာသူဝေကျွေးကုံချိန်တာကုံမှာပဲခံရရှိခံအဲ့ဒါမျိုးလောက်ပြီးတော့လောကရန်နေနဲ့တွေ့ရင်လည်းရင်ဆိုင်ပါနော်လောကရန်ကလည်းဟိုကပြေးလာတာဒီကလူကလည်းအဲ့လောကရန်နေနောက်ကိုလိုက်နေတာအဲ့တော့ဟိုဘက်ကပြေးတဲ့လူနဲ့ဒီကပြေးတဲ့လူထိတ်တိုက်တွေ့တာပဲဘယ်သူမဆိုဒါကြောင့်မို့လောကရန်လောကရန်ဆိုတာဟာနာမည်တွေကြီးကျင်ကြတယ်ဂုံတွေကြီးကျင်ကြတယ်အဲ့နောက်လိုက်နေတာမို့လား နာမည်တွေကြီးကျင်ဂုံတွေကြီးကျင်တော့လိုက်လာလို့လောကရန်တွေကလာတော့ထိတ်တိုက်တွေ့တော့နှစ်ဖူးကွဲတာဗောဟုတ်တယ်မို့လားเนาะအဲ့တော့ထိတ်တိုက်တွေ့ရတာပဲမြတ်စွာဘုရားဒီကြောင့်မို့ကောင်းတယ်ဆိုပြီးတော့တသက်လုံးကြော်သောသတင်းဖြစ်နေတဲ့ပုံကလည်းတယောက်မှမရှိဘူးတဲ့တနေ့ကျတော့နာမည်ပြက်ခံရတာပဲနာမည်ပြက်နေတဲ့လူကတသက်လုံးပြက်နေရတာမရှိဘူးတနေ့ကျပြန်ကောင်းရတာပဲသူကလည်းအဲ့လိုပဲအကောင်တလက်အဆိုးတလက်အမျိုးမျိုးလာတဲ့လောကရန်တွေကြားထဲမှာဦးဇင်းတို့ဒကာတော်မတွေက ပုဂ္ဂိုလ်တာတိမင်းကြီးရဲ့ဘဝသင်္ကန်းစာကိုယူပြီးတော့ဩဒီမင်းကြီးဟာနော်ရှင်မယံတပါတက္ကသိုလ်ကြီးမှာနေပါရတန်းနဲ့လမ်းပေးလေးမှာနွားခွဲပြီးတော့သိရတဲ့ဘဝမျိုးထိရောက်သွားတဲ့ဘဝအဆင့်ထိသူ့ရဲ့အာကုသိုလ်တွေကဒီနာမှာသူ့ရဲ့ခန္ဓာဒီမှာလာပြီးတော့မြင်မြုပ်ရမယ်ဒီမှာသိရမယ်ဆိုတဲ့အကြောင်းရှိတော့ဒီယုဒနာပေါင်း120ကိုမဖြစ်မနေမရောက်မနေရောက်အောင်လာပြီးတော့မှကို သူဟာဒီနေရာဒီဒေတာကြီးမှာ သိရပါတယ်အဲ့ဒီကြတော့မှမြတ်စွာဘုရားတရားဟောခဲ့တဲ့ပုဂ္ဂိုလ်ဆိုတော့လမ်းဘေးမှာအဲ့ဒီပုဂ္ဂိုလ်သေတာတွေ့တယ်ဘုရားရဟန်းတော်တွေကအဲ့ဒီကြတော့မှအဲ့ဒီပုဂ္ဂိုလ်ကြီးမြတ်စွာဘုရားတရားပေးလိုက်တာအခုဘယ်ရောက်သွားပါပြီတုံးမြတ်စွာဘုရားဆိုတော့ခြေသားတဲ့ပုဂ္ဂိုလ်တာတိမင်းဟာအမတန်ဉာဏ်ပညာကြီးတဲ့မင်းကြီးအတိတ်ပါရမီအားကောင်းတဲ့ပုဂ္ဂိုလ်တမာရီအားကောင်းတဲ့ပုဂ္ဂိုလ်ဆိုတော့အဲ့ဒီည လယ်လောက်ကနေပြီးတော့နတ်နဲ့မိုးတောက်လောက်အထိငါအဲ့ဒီကမ္မထံတရားပေးလိုက်တာနဲ့သူဟာသောတာပန်တည်တယ်သဂရာဂံတည်ကြတယ်အနာဂံတည်တယ်အခုအနာဂံဘဝနဲ့တည်ပြီးတော့ဟောမြမပြည်မှာသွားပြီးယဟန္တာမြမကြီးဖြစ်သွားပြီတဲ့ဘယ်တော့မှပြန်မလာတော့ဘူးအကနိဋ္ဌမြမဘုံရောက်သွားပြီတဲ့အဲ့ဒီမြမဘုံကြီးမှာပဲနေပြီးတော့အဲ့ဒီကနေ ပရိနိဗ္ဗာန်ပြုသွားပါတော့မယ်တဲ့ဒီဘုံကိုဘယ်တော့မှပြန်မလာတော့တဲ့ပုဂ္ဂိုလ်ပါဒါကြောင့်မို့ယနေ့ဦးဇင်းတို့တရားတော်ကတွေကလည်းပဲဓာတုဝိပင်ကအတုတ်ကို နာယူပြီးတော့အော်ငါတို့ဘလို့ကျင့်ရမှာလဲဒီတုတ်တန်ကြီးရဲ့အခြေခံအကြောင်းတရားဟာအကျဉ်းချုပ်အဖြစ်ပြောရရင်ဓာတ်တဘာဝတွေပဲရှိတယ်အဲ့ဒီဓာတ်တွေပေါ်မှာဟောဦးဇင်းတို့တရားတော်မတွေပညာပေါ်မှာယက်တည်ပြီးကြည်ပါပညာဆိုတာဘာလဲအနိစ္စဒုက္ခအနတ္တ အဲ့ဒါဝိပဿနာပညာပါအဲ့တော့ကိုယ့်ရဲ့ရုပ်သဘောတွေပေါ်မှာဘလို့ပဲကြည့်ကြည့်မြင်ဖို့ပဲရည်ကြည့်ပါတယ်ငယ်ရိကကြည့်ကြည့်ရင်ဝန်အညွှန်းအကြည့်ကြည့်တကိုယ်လုံးကိုဖြန့်ကြည့်ကြည့်တတိထားတတိထားပြီးတော့ရုပ်တရားတွေဘလို့ဖြစ်ပြီးဘလို့ပြက်နေတယ်လဲဆိုတာကို ခြေဆုံးခေါင်းဆုံးတရားဓမ္မတွေမြင်အောင်ကြည့်ရှုခြင်းပွားများခြင်းအထောက်ခြင်းလုပ်နေမယ်အနိစ္စလက္ခဏာဉာဏ်ကြီးကိုတင်နေမယ်တင်နေမယ်ဆိုရင်ဦးဇင်းတို့လိုချင်တဲ့ပန်းတိုင်ဖြစ်တဲ့ နိရောဓဒုက္ခချုပ်ရနိဗ္ဗာန်ဆိုတာတနေ့ရောက်ကိုရောက်မှာပါဒီလမ်းကြောင်းကြီးအတိုင်းဖရာဟောတော်မူတဲ့အတိုင်းပညာပေါ်မှာတည်သစ္စာပေါ်မှာတည်စွန့်လွတ်မောမှာတည်ငြိမ်းအေးမှုပေါ်မှာတည်ဆိုတဲ့တည်ကြည်ခြင်းလေးချက်ပေါ်မှာယက်တည်ပြီးတော့သွားရင်အဓိကကတော့ဝိပဿနာပညာပေါ်မှာတည်ဖို့ပဲအရေးကြီးပါတယ်ဝိပဿနာပညာနဲ့ရှုတတ်ဖို့ပဲအရေးကြီးပါတယ်ဝိပဿနာပညာနဲ့ရှုတတ်ပြီးပွားများတတ်ပြီးဆိုရင်ဦးဇင်းတို့ဒကာဒကမတွေ အထက်ကလမ်းသုံးလမ်းကသူ့အလိုလိုစိုက်သွားပါလိမ့်မယ်ဒါကြောင့်ဓာတုဝိဘင်္ဂသုတ်တန်ဒေသနာတော်ကိုနာယူပြီးတကာလဥစဉ်တို့ဒကာတော်မအပေါင်းသူတော်ကောင်းတို့တို့တွေသည် အော်ငါကောငါဟာမဟုတ်တဏမာနဒိဋ္ဌိအယူလွဲတဲ့အယူလွဲကြီးကိုဖယ်ပြီးတော့အော်ဓာတ်သဘောဓာတ်ဆောင်နေတာပါလားရုပ်သဘောတွေကလည်းသူသဘောသူဖြစ်ပြီးတော့ပြက်နေတဲ့အနိစ္စပါလားလို့အနိစ္စလက္ခဏာဉာဏ်ကိုဉာဏ်နဲ့ထင်အောင်မြင်အောင်ဝိပဿနာဉာဏ်နဲ့ရှု၍နိဗ္ဗာန်ရသည့်တိုင်အောင် ကြည်ကြံကြောကုတ်ပွားများအာထုံနိုင်ကြပါစေကုန်သတည်းသာဓုသာဓုသာ